ဒီနေ့2021ခုနှစ်ဇန်နဝါရီလ16ရက်စနေနေ့ညနေ9:00နာရီချိန်ထေတော်ရဓမ္မကပ္ပဌာန်းလမ်းစဉ်အပိုင်း89ရောက်သွားပါပြီ89မှာဘုန်းကြီးတို့ပါပြောလေဆိုဓမ္မနုပဒနာပိုင်းဓမ္မနုပဒနာပိုင်းမှာတန်ဖိုးစဉ်ပုစဉ်ခုနှစ်ပါရှုမှတ်တဲ့ဒီတစ်ခုချင်းတစ်ခုချင်းပြောနေမနေ့ကဝိရိယတန်ဖိုးစဉ်အကြောင်းပြောနေတယ် ဒီတန်ဖိုးရှင်တွေကတော့ဘုန်းကြီးတို့ဥရပြညာလောက်ရမှဖြစ်ပါတယ်ဥရပြညာအပိုင်းတော့မဖြစ်ပါဘူးဒါကြောင့်ကမ္ဘာဆရာများဥရပြညာလောက်ကစပြီးဒီယောဂီပုဂ္ဂိုလ်ဘုဇင်ခုနှစ်ပါးနဲ့ညီမြောင်ဘယ်လိုကျင့်ရမလဲဆိုလမ်းညွန်ပေးရတရားစစ်တဲ့ဆိုအဲ့ဒီရေရချက်နဲ့စစ်တာပါဒီဒီ၅ပါးညီမြောင်လုပ်ပြရသလိုဘုဇင်ခုနှစ်ပါးတန်ဖိုးဇင်ခုနှစ်ပါးညီမြောင်လည်းလုပ်ပြရတယ် စိတ်ဓာတ်တွေတက်ကြွနေဘယ်ဘုဆင်းလေးပွားပဲစိတ်ဓာတ်တွေကြာနေဘယ်ဘုဆင်းတွေဆင်ញင်ပေးပွားပေးဒီလိုမေ့ရတော့ဗျာနေကဘုန်းကြီးတို့ဖေရဟောခဲ့တဲ့ဘုဆင်ရှုမှတ်နေပေါ့ဘုဆင်ဖြစ်အောင်လုပ်တဲ့နေဒီနေ့တော့အထက်ကရာပြောတဲ့ဝိရိယတန်ဖိုးစဉ်ဖြစ်အောင်လုပ်တဲ့နေပေါ့ဝိရိယဖြစ်ကြောင်းတရား7ပါးအဲ့ဒါခေါင်းစည်းလေးပေးတာနော်အဲ့ဒီအတိုင်းပဲဘုန်းကြီးတို့ပြောရမှာပါ အဲဒီမှတ်စုလေးလည်းပေးထားတယ်နော်မှတ်စုမှာသာမဏေဝိရိယဖြစ်ကြောင်းတရား7ပါးဆိုဘုန်းကြီးတို့ပေးထားတယ်အဲဒီမှတ်စုလေးပြခြင်းနဲ့ဝိရိယဖြစ်ကြောင်းတရား7ပါးနံပါတ်1ကတော့ဖရာဘာအထေရဆရာဘာမေနဲ့အပါယပစ္ဆခဏတာအပေဘေးကိုဆင်ញင်ရမယ်ဒီကတော့ထေရကတော့တစ်ခုချင်းတစ်ခုချင်းဖွင့်ကြတယ် ငရဲတို့ပါတို့ဒါတွေကတော့ဒီတော်များများတော့ဒီအပယ်လေးပုံစံကြာရောက်တာများဒါပေမဲ့လို့မမှတ်မိဘူးပေါ့ဗျာဟင်းတော့အပယ်လေးပုံထဲမှာငရဲပုံရောက်သွားရင်တော့အတော်ကိုဆင်းရဲတယ်ဆွဲကြောင်းအများကြီးရေးထားပါတယ်နော်ဘယ်မှလည်းပြေးလို့မရအောင်ငရဲသားတွေကလည်းထိန်ချုပ်တာကိုအာကုတုကလည်းနှိပ်ဆက်အဲ့လိုမျိုးတွေကြောင့် ငရဲပဲငရဲပုံပါရောက်သွားရင်တော့ဒီလိုသူတို့ကောင်းတရားလုံးဝလုံးဖြစ်မှာမဟုတ်ဘူးဒီတဲ့ဆင်းရဲလို့ကြောက်တယ်အဲတော့အဲလိုပုံပါမြောက်ဒီလိုလူဘရောက်တော့ငါတော့တတ်နေမြစ조사အထုံးပါပဲအဲဒီလိုလုပ်ရတာပေါ့နော်နောက်တစ်ခုကတော့ဗာလဲဆိုတိရိစ္ဆာန်ဒါကတော့ဘုန်းကြီးတို့တိရိစ္ဆာန်ပုံပွားတော့အကုန်လုံးမြင်ရတာပေါ့နော်ဘယ်ငရဲတိရိစ္ဆာန်တိရိစ္ဆာန်ပုံပွားကြည်လိုက်နော်ကြီးနိုင်ငယ်ညင်းပဲ အဲဒီဝိရိယ7ပါးဝိရိယဖြစ်ကြောင်း7ပါးကြီးနိုင်ငံချင်းပဲကြီးတဲ့ကောင်ငယ်တဲ့ကောင်စားပြတာပဲမွေမွေချင်းလဲစားတာပဲငယ်ငယ်ချင်းလဲစားတာပဲဟုတ်ဒီစမ်းကြံမဲ့မှာစားတာမဟုတ်သူအဲ့လိုမျိုးလေဟိုငါးငါးချင်းစားတာကြီးတဲ့ကောင်ငယ်တဲ့ကောင်စားပြလိုက်တာအမြဲတမ်းထိတ်လိုက်တုံလို့ကြောက်ရွံ့နေဒီတဲ့မြင်တာလားဆိုတော့ဒိဋ္ဌိဆံပြီးမြုံနေတဲ့ ပိုက်ကုန်နေတဲ့ဖမ်းအဲ့မှာဒုက္ခတွေရောက်ကြက်တွေချင်းနဲ့လောင်ထားဒုက္ခတွေရောက်ဟိုးရင်တော့ဘုန်းကြီးငယ်ငယ်တော့လဘုဒ္ဓပဲသွားရောက်ဖူးတယ်ဟဲ့တော့ရောက်ဖူးတော့အဲ့ဒီမှာသွားရင်လည်းအဲ့ဒီဘက်ကဒကမာကြီးတောက်ကဘုန်းကြီးတို့အညာရောက်ဖူးတော့ ရောက်ရောက်လို့သူကဘာပြောလဲသူသူပြောရလေလည်းမစိုးအောင်တဘာကတော့ကြာရှင်ပြတော့ညာသူညာသားတည်းသိရဆက်တော်ရအစာလေးတွေကိုခေါင်းကိုပြောင်းလို့ဒုံလေးနဲ့ထိုးစီပြီးတော့ကြော်ထားတာကင်ထားသူကလို့ပြောဒါပေမဲ့အဲဘုန်းကြီးတို့ညာမှာတော့တခုရှိတာဒီအဲ့လိုငှက်ဖမ်းတဲ့မုတ်ဆိုကတတ်တာပဲဂျန်တဲ့လူကမလောက်ပါဝယ်စားတာပဲရှိတာအောက်ပိုင်းမှာကျသူတို့ကဒီဘာတွေတွားတွေ့လဲဆိုတော့ လေတွေထဲမှာနွေရာသီမိုးရာသီစပါးလုပ်တယ်နွေရာသီမှာကျတော့စားတွေလုပ်တယ်ပေါ့စားလို့အဲဒီမှာရေကန်တွေကန်တွေရှိတယ်ကန်ထဲမှာငါးတွေမွေးထားတာသူတို့စားရင်လည်းဒီငါးကိုယ့်ကိုဖမ်းပြီးခေါင်းထူချက်စားတာဘုန်းကြီးเจ้าလူချင်းကဒါပဲသူကတော့အညာပဲပြည့်မြင်တယ်ဒီကနေ့ကျအညာအောင်ပဲမထူပါဘူးအကုသိုလ်လုပ်တယ်သူကလုပ်တာမကိမ့်ပါဆိုလိုတာကတိရိစ္ဆာန်ဘွားရောက်သွားရင်ဘလို့မှပြေးလာမရှိတော့ဘူးဗျာ ငါးတွေလည်းမွေးတာမွေးပြီးတော့ကုန်သွားတာဒီခါဒီကဒီပရိဒအကြောင်းတွေပါကြာကြီးပြဿနာရှိတော့တန်ခါလည်းကောင်းကောင်းမကြွေးနိုင်ရင်ကဒါဘုန်းကြီးနောက်တော့ကြီးအကြောင်းပါပဲဒီကွေးအကြောင်းရေကန်နဲ့ငါးတွေမွေးထားအကြီးကဲလို့တော့ဘုန်းကြီးအဲ့တော့ဒီရောက်တာဘုန်းကြီးဘုန်းကြီးကဒီလာရင်ပြူတော့ရေကန်တွေကငါးတွေကုန်းတယ်ဆိုတော့ဘုန်းကြီးဟိုပါပြန်တော့ဘုန်းကြီးတို့ဘုန်းကြီးပြောတဲ့အတိုင်းကန်တွေကငါးတွေတကောင်မှမချီတော့ဘူး ဒီလိုပါပဲတာငါရှာတော့ဒီရှိတာမွေးတာငါလေးတွေဘာမှပြင်မာတော့လောလောကူသက်စားကြတော့ဒိဋ္ဌံဘုံဘွားရောက်သွားရင်မလွယ်ဘူးပေါ့ဗျာလူကလည်းညင်းနှိမ့်ဆက်ညင်းစေဟိုတခါတခါနွားတွေဟောခုမှဒီလမ်းပန်းဆက်သွယ်ရေးတွေကကောင်းလာတော့ခွင်းတို့ညာမှာအများကြီးကြုံရတော့မူမြေကံမေးမှာမူမြေထမယုံရကံညအဲဝါးတွေတိုက်ရတာတို့လုံး ပစ္စည်းတွေပြည့်တင်တာတို့ဟာမယုံရင်တော့နေမကောင်းလားဘာလားမသိဘူးအတင်းရိုက်တော့တာပဲအဲ့လိုတော့ဘာမှလည်းမပြောဝင်ရေစာလည်းမပြောဝင် နေမကောင်းလည်းပြောလို့မရအဲ့လိုမျိုးတွေခံတာဒါဒီဩငါတို့ဒီလိုတိဆံပုံဘွားရောက်တာဒီလိုပဲခံမှာပဲငါတို့ဒီလိုဘွားရောက်တုံးတော့စူးစမ်းအထုံးမှာပဲထေရဆရာကြီးအဲ့ဒါဆင်ញင်ခိုင်းတာပါဗျာသူကတစ်ခုချင်းတစ်ခုချင်းပြောနေလို့ဟွန်းပြိတ္တာပုံဘွားမနေ့က တိရောဂုဋ္ဌသုတ်တံနော်နိတာတွေအများစုကတိရောဂုဋ္ဌသုတ်တံဆိုရယ်အများစုကလေတော်တော်များများကဒါတို့မခေါ်နိုင်ဘူးဒီတိုင်းပဲသူအကုသကံကြီးတာဒါတို့ခေါ်နိုင်တဲ့ဘုံကမရှိဘူးဘုန်းကြီးဆာမနေ့ကတိရောဂုဋ္ဌသုတ်တံကိုကြီးရှင်မေလို့အဲ့ဒီသုတ်ကဒါဘာမှမြတ်ဆရာတော်ကြီးတွေဟောများပါတယ်ဘုန်းကြီးတို့တခြားအင်္ဂုတ်ထုမှာလည်းတွေ့သေးတယ်အဲ့ဒီမှာကြတော့ဇန္နုတော်တိသုတ်တံထင်တယ်အဲ့ဒီသုတ်မှာကြတော့ ဝိပရဒတုဝစီတာပြိတ္တာတူပဲသာဓုခေါ်နိုင်ကျန်တဲ့ပြိတ္တာပြန်သူတို့လောက်ထားတဲ့အကုသိုလ်ကံနဲ့အာကြည်တော့သာဓုမခေါ်နိုင်ဘာလို့ခေါ်မလဲကျုပ်ပုံမရအောင်ဒါမျိုးတွေဖြစ်တာကျိုးပြိတ္တာကြသာဓုခေါ်ရင်ချက်ချင်းကြီးကိုပစ္စည်းပစ္စယတွေပြည့်စုံသွားတော့အဲ့ဒါမျိုးဖြစ်တာနောက်ဘုန်းကြီးတို့ဝိမာနဝိမာနဝထုတယ်မထင်တယ်အဲ့ဒီမှာကြောင့်ဝိမာတိကပြိတ္တာဒီပြိတ္တာနှမျိုးပဲသာဓုခေါ်ရနိုင်တယ်ဆိုတော့ ကျန်တဲ့ပိဋ္ဌာတွေကတော့အင်မတန်ဆင်းရဲပါတယ်အဲဒီကြောင့်အဲလိုပိဋ္ဌာဘုံဘွားရောက်တဲ့တို့ဒီလွတ်မှာမဟုတ်ဘူးလွတ်မြောက်ဖို့မလွယ်ဘူးဒီတော့ပိဋ္ဌာဘုံဘွားမရောက်အပယ်လေးပါမရောက်ငါတော့စ조사အထုတ်ပါမယ်ဒီလိုစဉ်းစားတော့ဗျာသူကတော့ဒီထဲမှာတော့ထေရမအများကြီးပြောသွားပါတယ်ကျန်တဲ့ဆင်းရဲတဲ့ပိဋ္ဌာဘုံဘွားတွေအကြောင်းဘာဖြစ်ဖြစ်ဒီပယ်လေးပါရောက်သွားရင်ဘုန်းကြီးတို့ဒီ အာဆင်ញင်တဲ့ဤလေးရှိတယ်ဆိုတော့စိတ်တွေပြန့်လွင့်တဲ့ခါမျိုးမှာမရဏတတိဆင်ញင်တဲ့ဤမှာဝိသုဒ္ဓိမပြောတာလေးကောင်းပါသေခြင်းတရားဆင်ញင်မယ်သေခြင်းတရားဆင်ញင်ပြီးရနောက်ပိုင်းဆင်ញင်လို့မှဒီမကောင်းတဲ့တွေ့ရမရသေးဘူးဆိုဘလောက်ဒီဆင်ញင်မလဲငါဒီလိုတရားတွေနဲ့တောင်တွေးမြောင်တွေမကောင်းတာတွေတွေးနေသေသွားရင်မကောင်းတဲ့ဘုံဘဝရောက်မှာပဲအဲ့လိုစဉ်းစားလိုက်ပေါ့လေအပယ်လေးဘုံဘဝရောက်နိုင်တာပဲ ဟောလောဘတွေတွေးနေလောဘတွေအတွေးတွေဝင်နေမှာဒေါသအတွေးတွေဝင်နေမှာမာနအတွေးတွေဝင်ဒါတွေနဲ့မျောလိုက်ဖြစ်မျောပြီးဖြစ်ကျော်ရှင်နေမယ်ဆိုရင်တော့ဒီချင်းရုပ်ရက်သေးပိုင်းတော့ပယ်လေးပါရောက်နေတာပဲအဲ့ဒီလောက်ဒီဆင်ញင်ရင်တဲ့ဒီမကောင်းတဲ့တွေးတွေရပ်သွားနိုင်တယ်အဲ့လောက်ဒီဆင်ញင်ပေးဖို့ဆင်ញင်ပေးလိုက်ရင်လည်းဝိရိယတွေအပြည့်ဖြက်လာဖြက်လာပြီးတော့ကြိုးစားဖြစ်တာပေါ့နော် အဲ့လိုမှတ်ထားမယ်။နောက်ဝီရိယအကျိုးကိုရှုမြင်ခြင်းဆင်ခြင်တာပါပဲ။ဝီရိယအကျိုးဝီရိယအကျိုးဆိုတာကဒီဒီနေရာမှာတော့လောကုတ္တရာတရားတွေဆိုလိုတာပေါ့ညာ။မလေးပါဖို့လေးပါနိဗ္ဗာန်ပေါ့နော်။လောကုတ္တရာမလေးရမကလေးပါဖို့ပါလေးပါနိဗ္ဗာန်။အဲ့ဒါလောကုတ္တရာတရား၉ပါးခေါ်တယ်။ဒီလောကုတ္တရာတရားတွေရဖို့မညာဖို့ညာနိဗ္ဗာန်ရဖို့ဆိုတာပြင်းတဲ့ဘုံမရနိုင် တကယ်ကြိုးစားအထုတ်တဲ့ပုဂ္ဂိုလ်မှရနိုင်တာဒါကြောင့်မို့သူကဝိရိယကြိုးငါငါပြင်းနေတော့ဒီမဲ့ညောဘုံညာမရနိုင်ဘူးမဲ့ညောမဘုံညာမပြောင်းနဲ့ဘုန်းကြီးတို့ဝိပဿနာဉာဏ်တော့ဖြစ်ဖို့ခက်တယ်အကြောင်းမို့ဘုန်းကြီးတို့တွေဘုန်းကြီးပဲဖြစ်ဖြစ်အခုသင်္นานသူသင်္นานတွေပြင်းနေလို့တော့ဘာညာမဖြစ်ပါဘူးမဲ့ညောဘုံညာတော့ဝေးရောဝိပဿနာဉာဏ်လည်းမဖြစ်ဘူးနောက်ဆုံးဒီလိုသင်္นานဆိုင်ပြင်းနေလို့မတိုင်ဘာသိညာမှမရအမျိုးပေါ့ တရားသင်္นานတွေတက်တဲ့ခါလေတရားသိဉာဏ်ရအောင်နားရတယ်ပြီးတော့ကိုယ်လုံနိကန်ကြီးတွေရအောင်လည်းနားရတယ်ဒါမှအကျိုးရှိတော့ပြီးတော့ဒီမှာခေါက်ချက်ချပြောရင်တော့မညာဖုန်ညာနိဗ္ဗာန်ရခြင်းပြင်းတဲ့ပုဂ္ဂိုလ်မရဘူးဝိရိယရှိတဲ့ပုဂ္ဂိုလ်မှရတယ်ဒီလိုဝိရိယကြိုးဆင်ခြင်ပြီးတော့အထောက်ရင်လည်းပဲမညာဖုန်ညာရနိုင်တယ်နောက်တစ်ခါနံပါတ်3ကတော့ဗာလဲကမနဝီတိပစ္ဆကနာတာ ဘုရားစာရည်တော့သူတော်ကောင်းတို့ရသွားရလမ်းခီကိုလိုက်တဲ့ကိုဆင်ញင်ခြင်းဟောဘုရားစာရည်တဲ့သူတော်ကောင်းတွေနော်ဘုရားအလုံးပိစိကဗုဒ္ဓအကတာဝကမဟာတာဝကအလုံးကဒီဝိရိယကိုအကြောင်းပြုပြီးတော့နိဗ္ဗာန်လမ်းကိုသွားကြတော့နိဗ္ဗာန်ဆိုတဲ့လမ်းကြောင်းသွားတာတာမန်တာမန်ချံကမသွားပါဝိရိယကိုအခြေခံသွားတာ ဟောဘုရားစာကြီးတွေလည်းဒီလိုအထုတ်မှရတာငါတို့လည်းအထုတ်မှရမှာပဲနိဗ္ဗာန်သွားတဲ့လမ်းကြောင်းရောက်ဘုရားစာကြီးတဲ့အရိယာသူတော်မြတ်တွေဟာသွားတဲ့လမ်းခီးပေါ့နိဗ္ဗာန်သွားတဲ့လမ်းခီးဟာငါလည်းလိုက်မှာပဲငါလည်းအထုတ်မှာပဲဝိရိယနဲ့တင်ပြီးအထုတ်မှာဒီလမ်းလိုက်လို့ရတာဝိရိယမရှိတဲ့ပုဂ္ဂိုလ်ကဘယ်လိုမှလိုက်မရဘူးဗျာဒါကြောင့်သူတို့သွားတဲ့လမ်းကြောင်းဘုန်းကြီးလိုက်ခြင်း သွားရလမ်းကိုလိုက်တဲ့နယ်လို့ဆင်ញင်ပြီးတော့ဝိရိယတင်ပြီးလောက်ပါလို့ပြောလို့ရင်ပါနောက်တစ်ခုကတော့တရားကိုအားထုတ်ခြင်းဖြင့်ဆွမ်းကိုပူဇော်ခြင်းဒီဟာလေးကတော့သူကထက္ကရာကဘုဒ္ဓကြောင့်ကိုနှစ်ခုလောက်ပြတာဘုန်းကြီးတို့ရဟန်းပိုင်းပေါ့ဗျာရဟန်းပိုင်းဆိုဘုဒ္ဓဓမ္မတွေက ဆုံနေဆိုလဲကောင်းတာလေးတွေချက်လူကြတယ်တကယ်တမ်းကျတော့ဘုန်းကြီးတို့ဒီလူတဲ့တူတဲ့တန်းတဲ့လူမတွေဆွေမျိုးလဲတော်ဆက်တာမဟုတ်ဘူးနော်ပြီးတော့လေကိုယ့်ရဲ့အခိုင်အစီလည်းမဟုတ်ဘာမှမတော်ဆက်ဘူးနော်ဘုန်းကြီးတို့မိပြတမောင်းကြောင့်ပြုတ်နေလည်းမဟုတ်ဘူးဒါပေမဲ့တကယ်ကောင်းတာတွေလူကြတာနော်ဘုန်းကြီးတို့စီကဘာမှလည်းတောင်းတလို့မရဘူးအဲတော့တော့မြတ်စွာဘုရားလည်းဒီပစ္စည်းလေးပါသုံးဆောင်ပြီးတော့ဒီကာယဗလာတွေတောင့်တင်းဖို့ခွင့်ပြုထားတာမဟုတ်ဘူး မြတ်စွာဘုရားဒီသူတော်ကောင်းတရားတွေအထုဖို့ခွင့်ပြုထားတာတကယ်လို့ဘုန်းကြီးတို့ကဆုံးနေစားတော့ပြီးရဟန်းတရားမလောက်ဘူးဆိုရင်တော့ဘယ်လုံးမှဟိုဒုက္ခမလောက်မလွတ်နိုင်ဘူးပေါ့ဗျာအဲ့တော့ဒီလိုပြင်းရင်ငင်းငွေနေနဲ့ဝိဒုက္ခမလောက်နိုင်ဘူးအဲ့တော့ဒီဆုံးကိုပူဇော်တဲ့အနေနဲ့ဘာလို့အောင်လဲတရားအထုတ်အောင်တရားထုတ်နေဒါဆုံးကိုပူဇော်တဲ့အနေနဲ့ ရိုသေတော်ပူဇော်ခြင်းဆိုတာဒီဆုံးကိုဖုံးပေးပြီးတရားထုတ်ရင်ဒါဆုံးကိုရိုသေတော်ပူဇော်ရာရောက်တယ်ပေါ့အဲဒီလိုအထောက်အမယ်လို့ဆိုလိုပါတယ်အဲဒီမှာတော့ထေဂရာကမထေမြတ်နှစ်ပါးအကြောင်းဘုန်းကြီးတို့ပြောထားပါတယ်အဲမထေမြတ်နှစ်ပါးအကြောင်းကပရမအယာမိတမထေဒါဆုံးကိုရိုသေသေးလေးလေးစားနဲ့သူကအာထုတ်သွားတယ်ဆိုတဲ့အကြောင်းကိုပြောသွားတယ်ပေါ့အဲဒီဝုထုအကြောင်းရင်စပြောပါမယ်အဲဒါတော့ထေဂရာ ဒီထေရာထဲမှာဓာတ်ရိုက်ပါပါတယ်သူကဘယ်မှာသတင်းသုံးတာစာပြီးတော့ပြောထားပါအဲ့ဒီမာမိတ်တမထေလို့ခေါ်တယ်သူကဘယ်မှာသတင်းသုံးလဲဆိုတော့ကတ္တပလှိုင်ထဲမှာပေါ့ဗျာသူကတော့အဓိကတော့ဒီသီယိုမထေတွေများပါတယ်သီယိုမှာရှိတဲ့ဖြစ်ပျက်တွေများတော့ဒီ မဟာမိတ်တလို့လည်းခေါ်တယ်အရာမိတ်တလည်းခေါ်တယ်ဒီအရှင်မြတ်ကြီးနာမည်သူကကသဗလိုင်ကိုရမှာလိုင်ကိုတောချောင်းပေါ့ဗျာအဓိကတောင်းငယ်ပြာမှာရှိတဲ့တောချောင်းတောင်းတောင်းတောင်းငယ်ပြာမှာရှိတဲ့ကူလေးပေါ့ဒီကူကတောထဲမှာရှိတယ်အဲ့ဒီမှာပဲတရင်သုံးတယ်အဲ့ဒီကူကနေပြီးတော့တရားအမြဲမပြအထုတ်တာပါပဲအဲ့ဒီကူကနေဆုံးငံကြွားအဲဆုံးငံအမြဲမပြခလမ်းမှာရှိတဲ့ဆုံးငံရွာကြွား အဲ့ဒီရွာမြဲမပြတ်ကြွနေတယ်အဲ့ဒီရွာတွေကသားမိနှစ်ယောက်ရှိတယ်အမေရဲ့သမီးရဲ့နှစ်ယောက်ရှိတယ်ဒီသားမိနှစ်ယောက်ကဒီမထေကိုသားအရင်လို့ချစ်ခင်တယ်တစ်ချိန်မှာပေါ့လေတကူတော့မနဲ့မှာပေါ့ရှင်မြတ်တရားအထုတ်ပြန်တော့ဆုံးခံကြွားဖို့သင်္ကန်းဘုန်းကြီးတို့ကမြို့ထဲရွာထဲကြွားဆုံးခံယုံအောင်ဆုံးခံပိုင်သင်္ကန်းတွေပြင်ဝတ်တာသင်္ကန်းယုံတာလို့တပိဆွေးကြောတာလောက်ရတော့အသင်္ကန်းယုံပြီးတော့တပိလေးကိုဟိုယူမယ်လို့ပေါ့တပိလေးလှမ်းယူလိုက်မှာ အဲ့တော့ तू ကဘိညာဉ်ရတဲ့သဘောရှိပါတယ်ဘိညာဉ်ရတော့ဟိုသားမိနှစ်ယောက်ပြောဆိုတဲ့ကိုကြားတာနော် तू နေတဲ့တောင်ကြားလိုင်ကူကနေဟိုသားမိနှစ်ယောက်ပြောဆိုတဲ့ကြားတာအဲ့ဒါ तू ကသူ့ရဲ့တပိတ်ကိုမယူဘဲနဲ့သားမိနှစ်ယောက်စကားပြောတာအချီချပြောနေတာကိုနားထောင်တယ်။နော်တပိတ်မယူ။အမေကြီးကတော်တော်ထဲမှာသွားကန်နေတမိကိုမှားတာ။ဘာမှလဲတမိရခဏလာပါဘုံနဲ့ အမေအခုတော့တဲ့အလုပ်သွားတော့မယ်တဲ့မိဖို့ကြောင့်အိုးထဲမှာတဲ့ဆံလေးတွေတခြားကောင်းကောင်းဆံလေးတွေရှိတယ်ပေါ့ဗျာအဲအဲ့ဒီဆံလေးရပြီးတော့ရေတုံးကတော့နွားနိုးတို့ထောပါတို့ဒါတော့သီဟိုအစားစားတွေပါသူတို့ကအိန္ဒိယတို့သီဟိုတို့ကနွားနိုးထောပါတော်တော်သုံးတော့အဲ့မှာနွားနိုးရောထောပါကိုအစင်သစ်ပြင်ထားတယ်တဲ့သင်းအကိုကြီးဆွမ်းကန်ကြွလာတဲ့ခါမှာအဲ့ဒီအလေးတွေကောင်းကောင်းမွန်မွန်ဒီနိုးနိုးတို့ထောပါတို့နဲ့တေချာချက်ပြုတ်ပြီး လှူပါပြီးတော့အဲလှူလို့ကြံတာလေးကိုတော့တမိစားလိုက်ပါအမေကတော့မနေ့ကကြံတဲ့ထမင်းကြံကဲပုံရင်နဲ့စားပြီးပေါ့ဗျာအဲနေ့လေကအမေဘာစားမလဲညနေစားပေါ့အဲအမင်းတွေကတော့တဲ့စကွဲလေးကိုတဲ့ဆံပုံရင်နဲ့ကြိုထားတဲ့ပြီးတော့ဟင်းရွက်လေးထည့်လိုက်တဲ့ဒါဆိုရင်လည်းညနေစာတို့သားမိတော်ရောပေါ့အဲ့ဒီသားမိအဲ့ဒီလိုစာဆုံးပြောတဲ့ဟာကို ရှင်မြတ်ကြီးကတပိတ်ကင်တပိတ်ကိုကင်ရင်းနဲ့လည်းပြောလို့ရပါတယ်ကင်ပြီးတွေးဝင်းနေတာကိုထင်တာတခြားမသားမိတရားနှစ်ယောက်ကပြောနေချပြင်းအဲ့မှာသူကသူကသူဆုံးပါတယ်မာမိတာမင်းကြားရလားသူတို့ခမရများမှာမင်းကိုကြည်ညိုလို့ထမင်းကြားဟိုလားထမင်းဟိုလားဆံပိုးရင်နဲ့ထမင်းတဏမသေးုံမဲ့စားကြတယ်မင်းအတွက်တော့ဆံကောင်းကောင်းလေးနဲ့တို့တို့ထောပါနဲ့ အကောင်းဆုံးလောင်းလူပေါ့စိတ်ကူးနေကြတယ်ဒီလိုလှူနိုင်တာဟာဒီလိုလှူကြတာဟာမင်းစီကရွှေငွေရနာတွေပါရင် မျောလင့်ပြီးလှူကြတာမဟုတ်ဘူးမျောလင့်လည်းပေးနိုင်မှာမဟုတ်ပါဘူးနော်ဘာမှလည်းဆွေပြုတ်တာတော့မဟုတ်ဘူးတဲ့မင်းကိုမိခိုးနေတဲ့မင်းရဲ့လှုပ်ကြွေးခိုင်းစီလည်းမဟုတ်ဘူးတဲ့သူတို့လူတာကလူဝလူချမ်းသာနဝနာချမ်းသာနိဗ္ဗာန်ချမ်းသာဒီချမ်းသာသုံးနာကိုလူကျင်လို့လူချတာ ကောင်းပြီမင်းကဟောဒီလိုတူတဲ့အတိုင်းဒီချမ်းသာပေးနိုင်ရလားဒီလိုပြန်မေးကုန်ထုတ်တော့ဘုရားရှင်ကလည်းတဲ့ဒီလိုပစ္စည်းကောင်းတွေသုံးပြီးဆွဲသုံးဆွဲပြီးအိတ်လိုက်စားလိုက်နော်ချင်းချင်းစကားပြောလိုက်ပြောလိုက်ပါလိုက်နဲ့တရားနာဒီလိုနေတဲ့ဟာမျိုးခွင့်ပြုကြတာမဟုတ်ဘူးတရားသဖြင့်တရားသဖြင့်သူများလူတဲ့ပစ္စည်းတွေကသုံးဆွဲသုံးဆွဲပြီးရန်တရားအထုတ်ကို ကိုယ်တိုင်တန်တရားဘေးရလွတ်အောင်ဒကာဓမ္မတွေလည်းဟောပြောညွှန်ကြားဆုံးမနိုင်အောင်ရည်ရွယ်ပြီးတော့ဒီပစ္စည်းလေးပါကိုခွင့်ပြုထားတာအဲတော့သူကသူဆုံးမတယ်မာမိတ်တာမင်းစဉ်းစားမင်းမှာယာကဒေါသမောဟကိလေသာတွေအပြည့်ရှိနေသေးတယ်အဲသူတို့ခုကောင်းကောင်းမလှူတဲ့ဆွမ်းကိုတော့ဒီတိုင်းမစားထိုက်တော့ဘူးမင်းဒီတိုင်းဒီတိုင်းလာဆိုရင်ဘယ်နည်းနဲ့မှစားလို့မသင့်တော့ဘူးမင်းစဉ်းစား ဆွမ်းခံကြွားရပြင်းနေရနေပြီးတော့ခုနဆင်းရဲသားသမီးရဲ့သူ့အပေါ်မှာထားတဲ့ဒီရှင်ပြယုမှာထားတဲ့စကားတန်ကြောင့်တရားတရားစကားတန်ကြောင့်အလွန်တောင်ကဖြစ်သွားတယ်နော်ခုနတပိတ်တွေကိုလည်းတပိတ်ပြန်ထားလိုက်တဲ့သူ့နေရာသူထားပြီးသင်္ကန်းယုံဖြတ်ဖြတ်ပြီးတော့ဘာလို့လဲအဲ့ဒီဆုံးခံလည်းမကြွပါဘူးဆုံးခံစောစောစီစီပါဆုံးလည်းမစားပဲနဲ့ဘာလို့လဲဆိုတော့တရားအထုတ်တာပဲတရားထုတ်တော့ အဲဒီသူ့ရဲ့လိုင်ကူတဲ့ဝင်ပြီးအထုံနေရပဲငါတော့အရတ္တမညာဖုန်ညာမရမချင်းဒီကူတွေကမထွက်တော့ဘူးတန်နေတိုင်းချတယ်တမ္ပပရာလုံးလာအပြည့်ပေါ့ဗျာတင်ပြီးတော့လုပ်တယ်ဒီကောလည်းဝိပဿနာအထုံနေတဲ့ပုံကိုဆိုတော့ဒီကောလည်းဇံဘေးညင်ရထားတဲ့ပုံကိုဆိုတော့အဲ့ဒီမုံမလွဲမိပေါ့အချိန်ပိုင်းတွင်းဒီမှာရန်ကိစ္စပြီးသွားအရတ္တမဖို့ရသွားတယ်ပေါ့ဗျာအဲ့ဒီချိန်မှာ ရွှင်လန်းတဲ့ကူကကူတွေကထွက်ထွက်လာတော့အနိနာရုပ်စုံနာမင်းကြီးကနေပြီးတော့ဟိုချီးမွမ်းတယ်ပေါ့ဗျာသူ့ရဲ့မျက်နာတော့ကြည့်ပြီးတော့အာဇာနည်ယောက်ျားရှင်မြတ်ဖေဟာရှင်မြတ်များရှင်မြတ်ဖေဟာတပြီးတော့ရှ िख ိုးပါတယ်ရှင်မြတ်ဖေဟာရှ िख ိုးပါတယ်ရှင်မြတ်ရဲ့ကိလေသာကုန်ခံ ကုန်ခန်းပြီးတော့လှူသူအကျိုးရှိအောင်ချီးမြှောက်တော်မူပါရှင်ဗျာလို့ဒီလိုလျှောက်ထားတော့ဟောကြည့်လိုက်တော့ဆုံးခံခြင်းရှိသေးကြောင်းသတိပေးလိုက်ကြလားရှင်မြတ်ကတပည့်ကိုကိုင်းအဲဒီခုနရွာကိုဆုံးခံကြအောင်နောက်ကလေးမလေးကလည်းချိန်တိုင်းခါတိုင်းရောက်ချိန်တိုင်းရောက်မလာတော့တဆောင်းဆောင်းနေပေါ့ရောက်လာတဲ့ခါကျတော့ဒါတဝန်တာအာရတပည့်ယူစပိတ်ထဲမှာသူတို့ခုနကောင်းပြီဆိုတာလေးတခြားချက်ပြုတ်ထားတယ်လောင်းလူလိုက်တော့ပြီးတော့ရှင်မြတ်ကြီးက ကျမ်းမှာချမ်းသာပါစေလို့ပြောဆုပေးပြီးတော့ပြန်ကြွားပါပရိမလေးလည်းခါတိုင်းနဲ့မတူဒီရှင်မြတ်ကြီးရဲ့ဥပရိတံပတ်တရားဒီနေ့ကျတော့အသားရည်တွေကလည်းဟုတ်လားကြည်လင်တောက်ပါနေတော့အင်မတန်ကိုဟိုကြည်လင်တောက်ပါတခါလေးလေးကြရင်လည်းဒီစိတ်တည်ကြည်လင်လာရင်အယောင်လေးထွက်တယ်အခုယောဂီတွေလည်းတွေ့ပါတယ်ချုပ်ပုဂ္ဂိုလ်ဒီဝနာတွေကင်းစင်သွားကိလေသာတွေကင်းတာဒီစိတ်ကအယောင်လေးထွက်တယ်တမာရီအကောင်ကောင်းတယ်လို့ထွက်တယ် စိတ်ကြည်လင်ရုပ်ကလည်းကြည်လင်လာအဲ့ဒါကြောင့်ကြည်လင်လာခါတိုင်းနဲ့ပိုကြည်ညိုရောကောင်းတာပေါ့လေအဲသူကတော့အိမ်မှာဝမ်းသာအားရဖြစ်ကြငယ်တော့ပေါ့အဲ့လိုနဲ့စဉ်းစားနေခိုင်းမှာပဲအမေကြီးကတော်ရရနေပြန်လာသမီးရဲ့အင့်ကိုကြီးမင်းကိုကြီးအတွက်မင်းကိုကြီးဆုံးခံကြွရလားပြီးတော့မနေ့ကပြောထားတဲ့အတိုင်းလူပြက်လားလောင်းပြက်လားဆိုဟာအဲ့မှာပြောတော့ပါသူ့မိအကြောင်းကိုပြောတော့ဒီကနေ့ ဒီသူ့ရဲ့ကိုဖုန်းကြီးကြည်ရတာအတော်ကိုကြည်ညိုစရာကောင်းတယ်မျက်နှာလည်းကြည်လင်းဝင်းပနေတယ်ဆိုတဲ့အကြောင်းပေါ့လေအမတန်ကိုကြည်ညိုလို့မဝဘူးဆိုတဲ့အကြောင်းပေါ့လေကြက်သိမင်္ဂလာလည်းရှိတယ်ဆိုတဲ့အကြောင်းအဲ့ဒီမှာဒကမကြီးအေးညီကိုတော့သာနာပေါ်မှာပျော်သွားပြီဒီလိုကောက်ချက်ချဒါကဘာလဲဆိုစင်းစားတာမိနှစ်ယောက်ကို အကြောင်းပြုပြီးတော့ဝီရိယတင်ပြီးအထောက်ရတာဒါတော့ရဟန်းတော်တွေနဲ့ဆိုင်တာပေါ့လေဒါပေမဲ့ဘုန်းကြီးတို့တွေလည်းဒီတိုင်းပါပဲဒီ သာသမီတွေကဆောက်ရှောက်လို့သူမဟုတ်ကိုယ်အသက်ရွယ်ရဒါမျိုးလေးတွေပေါ့စားနေတောက်နေတဲ့အချိန်ခါလာမျိုးလေးတွေဒါမျိုးလေးလောက်ရလို့သူမဟုတ်သာသမီတွေကဆောက်ရှောက်ခံကြည့်တယ်သူတို့ဆောက်ရှောက်တယ်လို့ငါတို့ကြိုးစားလုပ်မှာပဲဒါမျိုးလေးတွေနှလုံးသွင်းပြီးလုပ်ရင်တော့ပိုကောင်းတော့ပေါ့ဗျာဒါကတော့ဆင်းရဲသားသားမျိုးကိုချီးမြှောက်သွားတဲ့အရှင်မြတ်ကြီးကြောင်းတယ်နော် စေသာဆွမ်းပေါ့သူတို့စေသာဆွမ်းတဲ့ဆွမ်းတနာကိုကြောင်းပြီးဒါပြတော်တော်များများကြောင်းပါတယ်မှာပြီမှာ နောက်ဝိတုကြောင်းတစ်ခုရှိသေးတယ်ဒီထက်ကရာပဲသူကဒါတော့ဒီဘိုးစဉ်ဝိရိယတန်ဘိုးစဉ်ဖွင့်တဲ့ထက်ကရာတွေမှာပဲရေးတယ်နောက်တစ်ခုကကြဆိုအင်္ဂုတ္တထက်ကရာတွေမှာဒီထက်ကရာကြတော့ခုနကအယမိတ်တမထေရအကြောင်းပဲပါတယ်ဘိနပါရိကဒိဋ္ဌမထေရအကြောင်းမပါဘူး အဲ့ဒါကျတော့ဘုန်းကြီးတို့အင်္ဂုတ္တထေရကိုကြည်ရပါဒီလိုဖွင့်တာတွေကတဏှာတဲ့တခါတလေကြတယ်တူတတ်တယ်တခါကြလဲကွဲလွဲချက်တွေရှိတယ်ဒီကွဲလွဲချက်လေးတွေလိုက်ကြည့်နိုင်မှာဒါကြောင့်ဘုန်းကြီးတို့ဒီပြောဖို့ခေါ်ဖို့ကြတော့အဲ့လိုမျိုးတွေကြည်ရမယ်ဟိုကြည်တီကြည်ဘယ်နာမှာကြမ်းနေတယ်ဒီဟာတွေကဘယ်နာမှာဖွင့်သေးလဲဒါမျိုးတွေစုံအောင်ပြောရတာအဲသူကစိတ်ဝင်စားကြကောဒီမှာတော့ဒီတက္ကရာတော့အရှင်မြတ်နှစ်ပါးတော့ညွန်ထားတယ်ဒါပေမဲ့လို့သူကဝိရုကြောင့်တစ်ခုပဲပြတယ် ရင်ကုတ်လိုကြတော့နှစ်ပါးလုံးပြတာတခုကတော့ဆင်းရဲသောဆွမ်းတထုပ်ကြောင့်ရဟနာဖြစ်တဲ့အကြောင်းပဲနော်အဲဒါကတော့ဗာလဲဆိုတော့ခုနဆွမ်းကြိုးတုတ်ပြန်ဆိုတဲ့ဟာကိုသူတို့မှတ်တမ်းတင်ကြတာပါဒါလေးလည်းကောင်းပါလေအဲသူတို့ဒီအကြောင်းရတော့ဗာလဲဆိုတော့ဒီကိုကျုံအရှိတောင်ချမ်းတော်မှာမဟာကာမဆိုတဲ့ရွာကြီးတရွာရှိတယ်အဲ့ဒီရွာမှာထင်ခုတ်အသက်မူအောင်ကြောင်းပြည့်တဲ့ တကာတယောက်ရှိတယ်သူ့နာမည်ကမဟာဒိတ်တာလို့ခေါ်တယ်အဲ့တော့ဘုန်းကြီးတို့ဘက်ဘက်ခေတ်ပိုင်းကလည်းဆိုကာကဝဏဒိတ်တာမင်းကြီးဆိုဒုဋ္ဌဂာမဏိမင်းရဲ့ခမည်းတော်ပေါ့ဗျာသာနာတော်400ခန်းလောက်ကဒီကိုကျွန်းရဲ့ရှစ်တောင်ပိုင်းမှာရှိပါတယ်ခုတော့အဲ့ဒီရွာကိုမာဂမလို့ခေါ်တယ်ဆိုဒီလို ပြောကြတော့ဘုန်းကြီးလည်းမရောက်ဘူးပေါ့မြောက်ပိုင်းမှာတော့ခုနကဣလာရ ဂျေမင်းကအုပ်ဆိုးတယ်ခုကိဆိုတမေကလာတွေကသူတို့အုပ်ဆိုးတယ်ပေါ့ဗျာတကြုံလောင်ဒီပါအုပ်ဆိုးနေခုနကာကဝနာမင်းကဒိတာမင်းရတော့သူ့ရဲ့လောက်ခံမင်းငယ်သဘောလောက်နေနေရတဲ့သဘောပါဟိုဘာနဲ့တူကြလဲဆိုဘုန်းကြီးတို့နိုင်ငံဆိုအရင်ကဆော့ဝါးတွေပုံစံမျိုးဆိုပြီးတော့တင်စားပြောကြတော့ပေါ့ဗျာအဲခုနကပြောချင်တာမဟာဒိတာအကြောင်းပါပဲမဟာဒိတာက ထင်းခုတ်တမောဝံကြောင့်ပြုရတာပေါ့တမောဝံကြောင့်ပြုတော့သူတို့မှသမီးလေးတယောက်လည်းရှိတော့ဒီလိုစဉ်းစားတမောဝံကြောင့်ပြုနေသူကစဉ်းစားတယ်ငါတို့မှနေတိုင်းနေတိုင်းထင်းခုတ်အလုပ်လုပ်ဒီတေယုံစားဒါလုပ်လေးနေခဲ့ရတာသူဖြစ်ရတာတော့တိတ်တော့ဟမ်းမကြသေးဘူးပေါ့လေอืมဒီတော့ဘလို့ဖြစ်နေလဲဆိုငါတို့ကမလူလို့မရှိမရှိလို့မလူဖြစ်နေတဲ့သဘောရှိတယ်ဒီတော့ဘလို့လို့ရင်ကောင်းမလဲသူမျိုးသမီးနဲ့တိုင်မင်းတယ် နေ့စဉ်မလူနိုင်တော့မှဒီလိုကပက္ခိကဆွမ်းခေါ်တယ်အဲ့ဒါကတော့15ရက်တစ်ချိန်လူတာမျိုးဒီခါလေးလေးရေလုံးကတော့မဲချပြီးလူတာမျိုးဒါမျိုးပေါ့အကြောင်းတဘာပင့်အကြောင်းကတဘာမဲချအဲ့ဒါမျိုးရန်တဘာပင့်ပြီးဆွမ်းလူတယ်အဲ့ဒီချိန်မှာတော့ဒါနာအသိထုံကာနေတော့လူတန်းနေရပေါ်များနေပေါ်များနေတော့ကိုရင်လေးပဲကြာကြာရဟန်းပဲကြာကြာပေါ့သူကလှူပါတယ်လူဝင်မဲ့လည်းကောင်းကောင်းမွန်ပဲလှူနိုင်ပါလေသူတို့အိမ်မှာစားကြမရှိပါ ဖြစ်လောက်တူနိုင်တာအဲ့တော့ဒါနာထုံးကားနေရုပ်ကိုရင်လေးတွေကြဒါမစားနိုင်မစားနိုင်တော့တုံပြစ်ပြီးတော့ကောင်းနိုင်ငံထလှူခံတာဒါပေမဲ့ဒကမာကြီးကစိတ်မပြတ်ရှာသူမျိုးသားကိုတိုင်မယ်နော်ပေါ့တော့ငါတို့လူတာဟင်းရလည်းမကောင်းဓမင်းရလည်းမကောင်းတော့ဘယ်စားနိုင်မလဲအဲ့လိုမျိုးယောနိတော်မလေးဒီကနှလုံးသွင်းတယ်သွင်းပြီးတော့သူ့မျိုးသားမဟာဒိဋ္ဌနဲ့တိုင်မယ်နဲ့တန်ဃာတို့ဒီအာ သူတို့လူတွေဆောင်းကမစားနိုင်ဘူးဘယ်နဲ့လောက်ကြမလဲတိုင်မင်တော့ပေါ့တိုင်မင်တိုင်မင်တော့တော့ဒုမာကြီးကအကြံတစ်ခုရအောင်ညီမတို့ကသမီးလေးတယောက်ရှိတာပဲတဲ့ဒီသမီးလေးကိုတိုင်မှာခိုင်းစီပေါ့ခိုင်းစီထားလိုက်ဟုတ်လားစနေကြတော့ရနိုင်တာပဲအဲ့လိုခိုင်းစီစနေကြတော့အဲ့တုန်းကစနေကြတော့တန်ဖိုးရှိတာပေါ့နော်လူတကူတယောက်ဟိုမှာစနေကြနဲ့ခိုင်းစီခိုင်းနေဆိုရတော်တော်တော့ဟို ဟာမကြပါဘူးဒါပေမဲ့မတတ်နိုင်ဘူးပေါ့လေသူတို့မှလည်းဒီဟာလည်းလုပ်တော့ကလေးမလေးပြောပြပြောပြပြီးတော့ကလေးမလေးကလည်းသဘောတူတော့သူများအိမ်မှာခိုင်းစီပေါ်ကနေနေရှာတာအဲ့ဒီမှာဘာဝယ်လိုက်လဲနှိုးစားနွားမတကောင်ဝယ်ပါလေအဲသူတို့ရဲ့တရားတရားအကောင်တော့နှိုးစားနွားမနဲ့နှိုးတွေအများကြီးထွက်တယ်လို့ဆိုပါတချို့ထောပတ်ချက်ပါလို့ညာလို့ပေါ့လေအဲ့လိုလုပ်ပြီးတော့ဆုံကောင်းကောင်းတူနိုင်တယ်လို့ဆိုပါတယ်အဲ့လိုဆုံကောင်းကောင်းတူတဲ့ခါကျတော့ဒီ ဒီတရားတရားလည်းကောင်းနောက်ပိုင်းကျတော့လူလာတဏ္ဍာရီကလည်းတရားတရားထက်တာတော့ဆုံးကောင်းကောင်းဟင်းကောင်းကောင်းနဲ့အဲ့ကြမှာရဟန်းတော်များဖုံးပေးကြတယ်ပေါ့ရက်တွေကြားလာတဲ့ခါကျမာဒိတာစဉ်းစားတယ်အဲသမီးလေးကြောင့်ကိုငါတို့မှာကုသိုလ်တွေလုပ်ဖြစ်တယ်သမီးလေးခင်ဗျားတို့သူများအိမ်ကြီးကတော့ဆင်းရဲရှာမှာပဲဒါကြောင့်သမီးလေးကိုပြန်ရွေးမြောက်အလုပ်တစ်ခု လုပ်ဖို့ဇနီးနဲ့တိုင်မင်းနဲ့ပေါ့ဒါနဲ့တခြားရထေတာထွက်ပြီးတော့ ကြံညစ်တဲ့လုပ်ကိုလုပ်တယ်6လလောက်လုပ်တယ်6လလောက်တော့12ကြာရတယ်လို့ဆိုပါတယ်အဲ့ရနေအိမ်ပြန်လာအိမ်ပြန်လာတဲ့ချိန်ခိုင်ကိုသူတို့မာကာမနဲ့ခဝေးသွားလုပ်တဲ့အနေအထားရှိပါတယ်ပြန်လာတယ်အဲ့ဒီချိန်မှာပဲအံပရိယရွာတောင်ထိပ်ရွာကျောင်းတိုင်းမှာတရင်သုံးတဲ့ကိုလိုတပါးကခုန နေပြီးတော့ဘက်စီပေါ့လေဒိဋ္ဌမဟာဝိရအကြောင်းမှာဖျားဖူးဖို့မာကာမနေပြီးတော့အဲ့ဒီကိုလာခဲ့တော့တိုက်တိုက်ဆိုင်ဆိုင်ခုနကမဟာဒိဋ္ဌနဲ့နန်းခီမှာဆုံးတာရှေ့ကရဟန်းတစ်ပါးကြွတော့သူကလည်းနောက်ကနေလိုက်ပြီးတော့ကျိုးဒကာကြီးတွေတို့မကြီးတရားဝန္ဒနာပါတယ်နော်တန်ဃာတွေတွေ့တဲ့အခါကျတရားနာတယ်တရားမေးတယ်ဒီတကာလည်းအဲ့လိုလေးထားရှိပုံရအောင်ဟိုရှေ့မှာရဟန်းတစ်ပါး အဲ့တော့တရားလဲနာခီးလဲတူသွားရင်ကောင်းမယ်ဆိုရင်တော့ကျန်မထေမီလိုက်ပေါ့ခြေခုပ်ကတော့နှုတ်ဆက်တရားစကားတွေမေးမြန်းပေါ့အဲ့လိုသွားရင်သွားနေမုန်းတဲ့ချိန်လောက်မှာမာလန်ဘယ်မှာလဲမနီဟိုမနီဒီမနီဖြစ်တော့သူကလည်းထမင်းတော့ကပါမလားလက်ထဲမှာလည်းဆက်နေကြပဲပါအေးရှင်နာရွာရောက်ရင်တော့ဝယ်လို့ဝယ်ပြီးဒီရန်တွေဆွန့်ကပ်မယ်စိတ်ကူးတော့အဲ့ဒီချိန်မှာပဲတိုက်တိုက်ဆိုင်ဆိုင်တခါတယောက်ကမမျော်လင့်မနဲ့ထမင်းတုပ်လေးနဲ့ခီးသွားတယောက်ကိုတွေ့တယ် တွေ့တဲ့အခါကျတော့အဲ့ဒီရံကိုဆောင်ခန်းပြီးတော့မလုပ်လဲရှင်ပြားဒီတစ်ပင်ကြီးရောခဏဆောင်ပါဦးတပြီတော့ထမင်းတို့သွားဝင်လိုက်ပါအောင်မယ်အဲ့လိုပြောခုနထမင်းတို့နဲ့သွားတဲ့ပုံကတော့အပြေးလိုက်သွားပြီးထမင်းတို့လိုက်ဝင်ပါတယ်ခမရထမင်းတို့လေးကြုတ်ရောက်မှလားအသက်ပြတချက်ပေးမယ်ပေါ့ဟိုကထမင်းတို့ရောင်းနေလို့ဗာပြစ်သွားလေသူထမင်းတို့ကတပဲလောက်တန်တာကိုဟုတ်လား တပည့်လောက်တော့မတန်တဲ့ထမင်းတုပ်ကိုတစ်ချက်ပေးတယ်ဆိုပိုလောပါကြည်တော့ပိုးလို့ခြင်းတယ်အဲ့တော့ဗာပြည့်လေသူဟာအတပြတစ်ချက်နေတော့မရောက်နိုင်ဘူးဆိုင်မှာနှစ်ချက်တိုးပေးဒါလည်းမရောက်နိုင်ဘူးအများကြီးတိုးတောင်တိုးတောင်ဒီထမင်းတုပ်တွေကဘာမှမဟုတ်တိုးတောင်တိုးတောင်၁၂ချက်တိပေးတယ်၁၂ချက်လည်းသူကမရောက်နိုင်ဘူးဆိုင်မှာသူကပြောတယ်မေဆွေတဲ့ကျွန်ုပ်မှာကျုပ်မှာဒါပဲကုန်ပါတာပဲဒီတဲ့ရှင်တော့ပေးဖို့ရမယ်ဒါလည်းကျုပ်တော့မဟုတ်ပါဘူးတဲ့ဟိုရှင်မြတ်တပါ မိတ်ဆွေလည်းကုသိုလ်ရကုသိုလ်မိတ်ဆွေကုသိုလ်လည်းမမပါဘူးဒီစနစ်ကြနေပဲရောင်းပါဆိုတော့အဲအဲ့ကြမှာရောင်းပါထမင်းတုံးလေးယူယူပြီးတော့လက်တွေသေချာဆေးကြောပြီးတော့ခုနအရှင်မြတ်ကိုကပ်ပါတယ်ခီးသွားရှင်မြတ်ခီးသွားရှင်မြတ်ကလည်းသူကငဲ့ပါဘာလို့ခီးသွားခြင်းတူးနေတာကိုထမင်းတို့တွေတထုတ်သူအကုန်လူမခံညသောရှိရှိကရန်တော်တွေဒီခေတ်လေသွားယူကြပါတယ်တွေ့တယ် အလွယ်တကူလမ်းမှာဆွမ်းခံဖုံပေးလို့ရအောင်တပိတ်ယူလာတော့တပိတ်ဖွင့်ပြီးတော့လှုပ်ခါနဲ့ထမင်းတော့တဝက်လောက်ရောက်တော့တပိတ်ဖုံပိတ်တယ်ဒီတော့အာဒိတာရောက်တယ်ရှင်ပြားဒါတယောက်စာပဲရှိပါတယ်အကုန်လှုပ်ခါတော့မှာအဲတော့ရှင်ပြားလည်းဖုံပေးတော့ပေါ့ဗျာအိမ်မှာရေတွေပါလေကပ်ပေါ့ဗျာကပ်ပြီးတော့မေးပါတယ်တကားဘာကြောင့်မို့ခုနခီးသွားရင်ねသမင်းမစားတယ်လေဆိုမေးတော့အဲ့မှာသူကအကြောင်းဆိုဒီ စနစ်ကြသူမစားရဘူး။ဘာဖြစ်လို့လဲသမီးလေးအတွက်ရှားလာတော့သမီးလေးအတွက်ရှားရသူမစားရလို့မစားကြအဲ့မှာဘုန်းကြီးတောင်ကဖြစ်တာပေါ့ဗျာ။အဲ့မှာမထေရတဲ့နောက်ကိုလန်းကိုကိုကိစ္စကို နီးလာတဲ့အခါသူကလည်းမဟုတ်ရတဲ့အကြောင်းရောက်တော့အဲ့ဘက်ကိုဆက်သွားတယ်။ဒိဋ္ဌမဟာဒိဋ္ဌလည်းသူအိမ်သူ ပြန်တယ်ပေါ့ဗျာ။မဟုတ်ရတဲ့အကြောင်းရောက်တော့ခုနမထေရဘာလုပ်လဲဆိုတော့ ကြောင်းတစ်ကြောင်းရောင်အာကန္တုကဝတ်ဆိုရှိပါတယ်အဲ့ဒီဝတ်တွေပါလောက်ရပါပြီးတော့စိတ်ညင်ရညင်ရကိုတွားပြီးတော့အဲ့ဒီညာမှာအပြင်းထာအထုတ်တာနော်ပြင်းထာအထုတ်တဲ့အခါမှာအလင်းနမိတ်ကလေးတောင်မတွေ့ဘူးလို့ဆိုပါတယ်ဒါပေမဲ့အဲ့ဒီမှာဆက်ပြီးတော့ဆုံးခံလည်းမကြွဘူးအဲ့ဒီထဲမှာပဲဆက်လက်အထုတ်တာပဲတရမရတော့နှစ်ရက်ဆက်အထုတ်တာနှစ်ရက်မရတော့သုံးရက်ဆုံးခံလည်းမတောင်းတော့ရေတော့တောက်ပုံရပါဆက်အထုတ် နော်ခုနှစ်ရက်မြောက်ဆက်တိုက်ပေါ့လေဝိရိယတန်ဖိုးစီအပြည့်ထားပြီးအထုတ်လိုက်တာခုနှစ်မြောက်တဲ့နေ့ခုနှစ်မြောက်နာနဲ့အာယုန်တက်ချိန်မှာပရိသမီတာ၄ပါးနဲ့တကွာရဟနာဖြစ်တယ်ပရိသမီတာ၄ပါးဆိုတော့ဘုန်းကြီးတို့ဖရာတရားတော်တွေကိုဟိုအဲ့ဒီဘဝမှာ သင်ယူမသင်ယူရဘဲနဲ့လို့တော့တတ်သွားတယ်နော်အခုလိုသင်ယူခဲ့မှသင်ယူဘူးမှအဲ့ဒီဖရာနဲ့တွေ့တဲ့အခါကျတော့တချို့ကရဟနာရိုးရိုးပဲဖြစ်တယ် ဒီဖျားတရားတော်ကြီးမသိဘူးအခုလိုသင်ယူထားတာလေးလာထားမှဘုန်းကြီးတို့တွေဘုန်းကြီးတို့လည်းသင်ထားမှအဲ့ဒီချိန်မှာပရိသမီတာပတ်တော်တကွရဟနာဖြစ်တယ်။ဒါကြောင့်တချို့ရဟနာတွေကြတော့ငကွာစာရီပါတွေမသင်ခဲ့ဘူးလို့ပြန်သင်ယူရတယ်တရားဟောခြင်းပြန်လေးလာတယ်အဲ့ဒါမျိုးအခုလိုသင်ကလည်းမပြင်းဖို့ပေါ့လေဘုန်းကြီးကလည်းသင်ကြားဖို့မပြင်းဖို့ဒါတွေကလည်းကျိုးကျေးဇူးရှိပါတယ် ဘုန်းကြီးမနေ့ကပြောလို့ပညာတန်ဖို့စဉ်ဖြစ်အောင်ပညာညာအထောက်ပံ့ဖြစ်အောင်အဲလိုနာပါပြီးတော့အဲလိုလည်းဖြစ်အောင်လည်းဘယ်တရားမဆိုနာလို့ရအောင်အဲလိုပဲနာစေချင်တယ်ပေါ့ဘုန်းကြီးတို့ဒီတရားလည်းပညာဒီအသိဉာဏ်ဖြစ်အောင်ဟောနိုင်အောင်ပေါ့အဲလိုရှင်မြတ်ကခုနှစ်ရက်မြောက်မှာတို့တို့ကတရားရသွားနော်တာမန်ပုဂ္ဂိုလ်မဟုတ်ပရိသမီတာပတ္တယဟန္တာ ဘုရားတရားတွေအကုန်သိတဲ့ယဟန္တာမျိုးဖြစ်သွားတယ်အဲ့မှာသူ့အတူကြည်လိုက်တော့ခဏကတိတ်ပင်မနေစိတ်ကတော့ကိလေသာကုန်ကန်းတော့ရှင်လန်းနေပြီမလို့ခဏကပင်မနေအဲ့မှာအသက်ပိုင်းခြားကြည်လိုက်တယ်ပေါ့အသက်ပိုင်းခြားတိတ်မကြံတော့မြင်တဲ့ခါကျတော့ကြောင်းတိုက်ကြီးအလဲကောင်းမှာရှေးတုန်းကစီတို့တုံးလို့ဆိုတာရှိတော့ဗောဗျာနော်အဲ့မှာစီရှိတယ်စီတီးပြီးတော့ချက်ပေးလိုက်တာ အတိုက်ကတန်ဃာတရားကြီးမှာစီတီးလိုက်တဲ့ကသုံးဖို့တုံးခေါက်လိုက်တဲ့ကကြာတကြောင်းတိုက်တို့မှာရှိတဲ့တန်ဃာတွေကကြွလာကြကြွလာပြီးတော့ဒီမှာမထေရမေးပါတယ်ဘယ်ပုဂ္ဂိုလ်ကဘယ်အကြောင်းကြောင့်ဒီတန်ဃာတွေကိုဖိတ်ရတယ်လေစီတီးတာတို့တုံးခေါက်တာတို့တန်ဃာတွေဖိတ်တာပါအဲ့လိုမေးလိုက်တာအဲ့မှာရှင်ဒေတာကခုနကမထေရလည်းဟိုတကားလည်းမဟာဒေတာသူကတော့ပိဏပါရိကဒိတာရှင်ဒိတာပါပဲနာမည်နာမည်ကတော့ နာမည်ကတော့တူနေတယ်လက်ဥချပြီးတော့မမဗျာတဲ့တပည့်တော်တီးတာပါဗျာတဲ့ဘာကြောင့်မလို့တီးရလဲဆိုအဲ့မှာရဟန်းရဟန္တာမဲညာဖုန်ညာရာကြောင့်ဝန်ခံတာပဲဘာလျှောက်ထားလဲဆိုအလုံးတန်ကတော့ရှင်မြတ်တို့ဖျားတဲ့မဲဖို့နိဗ္ဗာန်နဲ့ပတ်သက်ပြီးတန်တရားရှိ မေးနိုင်ကြပါတယ်ရှင် မေးကြပါရှင်ဖျားအဲ့ဒါတရားဝင်ပြောတယ်အဲ့လိုတော့ ပြောတာတွေတွေ့ဘူးတယ်ဒီယန္တာဖြစ်ပြနောက်ပိုင်းမှာအဲ့လိုဝန်ခံတာတွေငါယန္တာဖြစ်ပြီးဒီလိုတော့ပြောတာတော့မတွေ့ရဘူးလေနောက်ဆုံးပြိဋိဘံဆံဃာနီးချိန်ကာလတွေအဲ့လိုမျိုးတွေတော်တော်များများတွေ့ရတယ်အဲ့မှာတန်ဃာတော်များကတိတ်တိတ်ဆိတ်ဆိတ်နေတော့ဘယ်သူမှမေးစရာမမြင်ဘူးဆိုတော့မရှိဘူးဆိုတဲ့အဓိပ္ပာယ်တက်ရောက်အဲ့မှာမထေရငါရှင်တဲ့သူတော်ကောင်းတို့ပြီးတော့မိမိတဏ္ဍာမှာအမှန်မရှိတဲ့ဂုံကိုထုတ်ပေါ် ပါဝလွှားပြီးပြောဆိုခြင်းမရှိမရှိကြတဲ့အတွက်ငါတို့မှာဘာမှသင်ပေါ်မှာတန်တရားမရှိပါဘူးတရားပေါ်မှာလည်းတန်တရားမရှိပါဘူးတဲ့ဒါပေမဲ့ငါရှင်နဲ့ငါရှင်ဘယ်လိုတန်ဝကားတွေရပြီးတော့ဘယ်အကြောင်းတွေကြောင့်ရဟန်းကိစ္စပြီးမြောက်ရတယ်ပြီးမြောက်သွားတယ်ဆိုတဲ့အကြောင်းကိုတော့တန်ဃာတော်များမိတ်ကြပေးပါမထေရကြီးကမိတ်တော်မူတယ်ဒီမှာရှင်ဒိဋ္ဌမထေရအကြောင်းဆုံးပြောပြတော့ခုနခလိမလေးရေဖို့အတွက်၁၂ကြနဲ့ သူကိုဆုံးတထုတ်ဝဲလူတဲ့အကြောင်းအဲ့ဒီဟာလေးအကြောင်းကိုပြောပြလိုက်တာအဲ့မှာတန်ခါလေးအားလုံးကကြီးညိုအကြစိတ်တွေဖြစ်ကြတာပေါ့ဗျာပြီးတော့လေဒီမှာမြတ်စွာဘုရားဟောဒီမာသရိပလန်တို့အဆုံးမှာပါပါတယ်တရားထုတ်လို့ရင်ခုနှစ်ရက်နဲ့လည်းတရားရနိုင်တယ်ဆိုအဒီဒီမှာဒီမထေမြတ်ကဒါခုနှစ်ရက်နဲ့ပဲတရားရကြအောင်တက်တည်တင်ပြသွားတာ ဒါဧကံတရားကိုရနိုင်တယ်ရှင်ဒိဋ္ဌမထေရစံနမူနာပြမှာအဲတော့ရှင်ဒိဋ္ဌမထေရဒီခုနကတကားဆင်းရဲသားလူတဲ့ဆုံးတဆုံးတထုတ်ပေါ့နော်ဒါကိုအလေးမြတ်ပြုပြီးတော့ပူဇာရောပူဇော်ရာကျိုးယေရှုဆတ်ကျိုးနတ်အောင် လုပ်တယ်ဆိုတဲ့အကြောင်းမှာလက်ဥချပြီးရှောက်ပါတယ်ပြီးတော့ကလက်ဥချင်းချင်းနဲ့တော့တက်တန်းလည်းဖြည်းဖြည်းနဲ့ကုံဆုံးလာတဲ့အခါကျတော့ ဖြည်းဖြည်းနဲ့လှုပ်ချင်းနဲ့ပြိဋိဘာဆံသွားပါတယ်ပြောရင်ပြီးတော့ကကြောင့်ပြိဋိဘာပစံငင်းလေးမှသူအဋိဋ္ဌာန်လိုက်ငါရဲ့ယောဂလာ ဆုံးတကမဟာဒိဋ္ဌထိမှသာပင်လှုပ်ရှားရွေ့ရှားပြီးတော့မိလောင်ပါမိဒီတေဇောတာလောင်ပါစေဆိုဒိဋ္ဌံပြုပြိဋိဘာပြုပါတော့ဘူးအဲ့ဒီချိန်မှာတန်တော်ရှင်မြတ်တွေကနေပြီးတော့ခန္ဓာကကဟိုနာဒိဋ္ဌမင်းကြီးကြောင်းကြတယ်မင်းကြီးကလည်းလာပြီးတော့တကြိုးတယ် တချို့မိတွေပူဇော်မိဘလို့တင်မွေးတွေပါလေစနစ်ကြပါလေဒီမိဘုံကြီးလောက်ထားတော့မိရှိုးတဲ့ဆင်တော့ပါလောက်ထားမိရှိုးမလို့ဒီယုတ်ကလတော်ကိုပင့်တဲ့ခါကျမင်းကြီးကိုယ်တိုင်သွားမယ်မရဘူးယုတ်ကလတော်ကိုဘုံရိုးရေးဘုံရိုးညာမှာတော့မှန်ခေါင်းနေပိုင်းနဲ့ထဲတော့ခေါင်းနဲ့ထဲတော့ကောင်းကောင်းမောခေါင်းနဲ့ထဲကြဒီမှာလည်းအဲ့လိုထဲပါလိမ့်မယ်ထဲပြီးမင်းကြီးကသွားပင့်တော့ ဒီထင်းပုံပေါ်မှာဘလုံးမှပင်လို့မရအောင်ကြွာလည်းမကြောက်ရုပ်ကလတော့အဲ့လိုဖြစ်နေဒါနဲ့ကာကဝနာဒေတာမင်းညတ်ဒီအတော်ရှင်မြတ်တွေမိတာပေါ့အကြောင်းယုတ်ကိစ္စတွေမိတဲ့ခါကျရတော့အာဒီရှင်မြတ်ကဒီဆုံးတထုပ်လူတဲ့မဟာဒေတာဆိုတော့အကြောင်းပြောခဲ့ဘူးတယ်ဆိုအရာနဲ့မဟာဒေတာလိုက်ရှာတော့မင်းကတွေ့တွေ့တဲ့ခါကျနောင်းနောင်းနာစာတွေပေးပြီးတော့သူ့ကိုပင်ခိုင်းတာပေါ့လေ ပင်ခိုင်းတဲ့ခါမှာဒီပုဂ္ဂိုလ်ကသွားကြော့ကြော့ပြီးထိလိုက်တဲ့ကအလိုလိုပဲလောင်းလိုကကြွတက်လာပြီအဲ့တော့မှဒီမာဒိတာခေါင်းပေါ်မှာတည်တယ်ပြီးတော့ခါကျတော့ခုနဘယ်သွားလဲသူထင်းပုံမအလိုလိုရွေရှားသွားတော့ပြီးတော့ခါကျထင်းပုံရောက်ချင်းမိဒီယာလိုလိုတောက်လောင်ကျွမ်းပြီးတော့မာဒိတာမထေရပူဇော်ကြတယ်ဒီဝိတုကြောင့်တော့ဒါပဲပြောပါတယ်နောက်တော့ဒီမာဒိတာဆောက်ရှောက်မာဒိတာဟိုခုနဂဂဟိုနာဒိတာမင်းကြီးကတော့ဆောက်ရှောက်လို့ သမီးလေးလည်းကြွတောင်းဝင်နိုင်ပါဒီမှာတော့ခွန်ကြီးတို့ထေရပြောလိုတာဘာလဲဆိုတော့ဆုံးပူဇော်တဲ့အနေနဲ့တရားကိုကြိုးကြိုးစားစားအထုတ်ရအောင်အထုတ်ဆိုတာဒါကိုပြောတာနော်သူပြောလို့ရတော့အဲ့ဒါဘာလဲဆိုတာကဖရာဆိုင်တရားကိုအထုတ်ခြင်းဖြင့်ဆုံးကိုယူသည်ဆိုပူဇော်ခြင်းယူသည်ဆိုပူဇော်ခြင်းယူသည်ပူဇော်ခြင်းဖြင့်နံပါတ် သူတော်ကောင်းဥစ္စာတည်းဟူသောအမွေကမြတ်ကိုဆင်ញင်ခြင်းသူတော်ကောင်းဥစ္စာတည်းဟူသောအမွေကမြတ်ကိုဆင်ញင်ခြင်းဒါလေးလည်းပြောပါမယ်ဒါပြတော့ဖွင့်တိုင်းသူကတော့ဘယ်လိုဖွင့်တာလဲသူတော်ကောင်းဥစ္စာတော့ခုနှစ်ပါးရှိတော့ပေါ့တရားသီလသုဒ္ဓဆာကဒါတွေပေါ့ဟိရိဥဒ္ဒဘအစာကြီးလို့ပေါ့ဘုရားကုံတော်အင်းဘုရားရဲ့စေရဏ15ပါးတွေမှာဒါဟိုရင်ခဏခဏပြောနေအဲ့ဒီသူတော်ကောင်းဥစ္စာဒါဘုရားရဲ့အမွေ နော်သူတော်ကောင်းဥစ္စာတွေဟူသောမွေကံမြောက်ကိုဆင်ញင်ခြင်းသူတော်ကောင်းဥစ္စာခုနှစ်ပါးဖြစ်တဲ့ဖရာရဲ့အမွေကိုဖရာရှင်ရဲ့အမွေကိုခံထက်ရင်တာမန်လုံလာမျိုး ပြင်းနေတဲ့ပုံကမျိုးမရနိုင်တကယ်အထုတ်မှရပါတယ်တကယ်အထုတ်မှဖရာရှင်ရဲ့သူတော်ကောင်းဥစ္စာအမွေဆိုရနိုင်တယ်ဟိုတာမန်ရှင်ကဆိုရင်တော့ဒီလိုအမွေကမြအကောင်းတဲ့အမွေဆိုမရနိုင်ဘူးဒီလိုဆင်ញင်အထုတ်ဖို့ပါ တို့တော့ဘာဥမာပေးတာလဲသားစုသမီးစုဆိုရင်မိဘတွေကဘာဖြစ်လဲဟောဒီသားအမွေပြဘုန်းကြီးတို့နိုင်ငံမှာလောက်တတ်ပါတယ်မွေပြဆုံးလုပ်ပါတယ်ဒီသတင်းစာတွေဘာနဲ့ကြော်ညာပြီးဖြတ်ထုတ်လိုက်တာနော်သူတို့တည်လွန်သွားတဲ့ခါကျလဲသူ့အမွေမပေးတော့ဘူးဗျအဲ့ဒီသဘောမျိုးပါအဲ့ဒီဥပမာလိုပဲဒီသူတော်ကောင်းဥစ္စာဖရာရဲ့သူတော်ကောင်းဖရာရှင်ရဲ့အမွေဖရာရဲ့အမွေဖြစ်တဲ့သူတော်ကောင်းဥစ္စာဆိုတာက တာမန်ပုဂ္ဂိုလ်တွေမရနိုင်ပြင်းနေတဲ့ပုဂ္ဂိုလ်တွေမရနိုင်တကယ်ကိုအထုတ်တဲ့ပုဂ္ဂိုလ်မှရနိုင်ပါလားဒီလိုဆင်ခြင်ပြီးကြိုးကြိုးစားစားအထုတ်ပါဒါကတော့ဒါယေဇမဟာမတ္တဒါယေဇမဟာတံလို့ခေါ်ပါတယ်နောက်တစ်ခုကတော့ဗာလဲဆိုမြတ်စွာဘုရားမြတ်တည်ရဲ့ဖြစ်ကိုဆင်ခြင်တယ်တတုမတတုမဟာတံမြတ်စွာဘုရားမြတ်စွာဘုရားကဒီပရိသန်တွေတည်တဲ့ချိန်ကနေစပရိသန်တွေတည်တဲ့ချိန်မှာလဲဟုတ်လား သူများတွေထူးထူးခြားခြားပေါ့ဖြစ်စဉ်တွေဖြစ်တယ်ဝိဘွားလာတဲ့ကလည်းထူးထူးခြားခြားဖြစ်စဉ်တွေဖြစ်တယ်နော်ဒီသစ္စာလေးပါထိုးထွင်းသိတဲ့ကလည်းထူးခြားဖြစ်စဉ်တွေတကောပါလုံးကစัจ java လာတကောထူးခြားဖြစ်တယ်ဓမ္မစัจ java လည်းလည်းထူးဆန်းဖြစ်တယ်မြတ်စွာဘုရားဒါကမြတ်တဲ့ပုဂ္ဂိုလ်ထူးတဲ့ပုဂ္ဂိုလ်ပေါ်လာဒီလိုဖြစ်တယ်ဆိုအကြောင်းအဲကြောင့်မြတ်စွာဘုရားမြတ်တဲ့ဂုဏ်တွေကိုဆင်ញင်ခြင်းဆိုတာအဲ့ဒါကိုပြောတော့ဒါကအဲ့ဒါလေးပဲမှတ်တမ်းတင်ပြတာ နောက်တစ်ခုကတော့ဗာလဲဆိုတော့ဖျားရဲ့သားတော်ဤအဖြစ်တည်းဟူသောအမျိုးမြတ်တွေကိုဆင်ခြင်ခြင်းဖျားသားတော်သမီးတော်နော်ဒါကိုလိုက်ကြည့်လိုက်ပါနော်ဒါရသားတော်သမီးတော်ဖြစ်ဖို့ယောဂီဖြစ်ဖို့ဆိုတာတိတ်တော့မလွယ်ဘူးဗျနော်ယောဂီစိတ်ရှိမှဖရာသားတော်သမီးတော်ရဟန်းလည်းရဟန်း သမဏတင်ညာစိတ်ရှိမှဝင်ဖြစ်တော့လို့ကတော့မလွယ်ဘူးသူပါရမီလည်းရှိတော့ဘာဖြစ်ဖြစ်ဘုန်းကြီးတို့ငါယောဂီခုလိုတရားတွေကျင့်တယ်တရားတွေနာတယ်တရားတွေကျင့်တယ်ဒီယောဂီအဖြစ်ဆိုတာအမျိုးအစားပေါ့ဟောဘုရားနဲ့ဒီတရားတွေအားဖြင့်ဘုရားနဲ့အမျိုးအစားချင်းမြင့်မြတ်ချင်းတူသွားပြီဒါမျိုးပေါ့ဗျာဘုရားသားတော်အဖြစ်တူသောမျိုးမြတ်တွေကိုဆင်ញင်ခြင်းရဟန်းခံနေဆိုရင်ဒါရဟန်းဘဝ ဒါဘုရားရဲ့အမျိုးနဲ့ဘုရားအမျိုးဖြစ်သွားတာပေါ့ယောဂီအားထုတ်ရင်လည်းဘုရားဆုံးမတိုင်နေတဲ့ပုဂ္ဂိုလ်ကဘုရားအမျိုးဖြစ်တာပါသီလရှင်ဝင်လည်းဘုရားအမျိုးဖြစ်သွားတာဘာဖြစ်လို့ဘုရားဆုံးမတိုင်နေလို့အဲကြောင့်ဘိုင်းကကြောင့်မှဆရာတို့ရသီလရှင်တော်မသုံးပါဘူးသီလသမารိပညာ၃မျိုးလုံးကျင့်တဲ့အတွက်တိခါရှင်လို့ခေါ်တာတိခါဆိုတာသီလသမသီလတိခါသမတိတိခါပညာတိခါဒါကြောင့်ဒီသီလသမารိပညာ၃မျိုးလုံးကျင့်လို့တိခါရှင် သူကအဲ့လိုတောင်းပါတယ်ဒါအဲ့လိုကျင့်မှလေဒါဖရာအမျိုးနဲ့တူသွားမှာဟုတ်ဖရာဆိုတာကဒီသီလသမာဓိပညာကျင့်စဉ်နေကျင့်လို့ဖရာဖြစ်ရောက်သွားတာဘုန်းကြီးတို့လည်းအဲ့လိုကျင့်နေတဲ့ဖရာနဲ့ဇတ်တူအမျိုးတူသွားတာပေါ့ဖရာရှင်အမျိုးမြတ်ဒီဖရာသားတော်အဖြစ်တူသောမျိုးမြတ်ဒီကိုဆင်ញင်ခြင်းဖရာသမီးတော်အဖြစ်တူသောမျိုးမြတ်ဒီကိုဆင်ញင်ခြင်းဒါလေးဆင်ញင်ပါတယ်နောက်တစ်ခုကတရင်သုံးပေါ်အဖြစ်တူသောမျိုးမြတ်ဒီကိုဆင်ញင်ခြင်း သတင်းသုံးပေါ်တွေလိုက်ကြည့်ပေါ့နော်ဒီမြတ်စွာဘုရားလက်ထက်ကဆိုရင်ရှင်သာရိပုတ္တရာရှင်မောမောက္ကလံတို့အများကြီးပါပဲဒီလိုပုံကိုယ်တွေအဲဒီလိုပုံကိုယ်တွေကြည်လိုက်ရင်အကတောကမဟာတောကပုံကိုယ်တွေအများကြီးဒါတွေဆင်ញင်ကြည့်ဒါတွေလည်းဆင်ញင်ပြီးတော့ဘုန်းကြီးတို့အထောက်နိုင်ပါတယ် နောက်ပြီးတော့ဗာဆင်ញင်ရမလဲဆိုတော့ပြင်းတဲ့ပုံကိုရှောင်းနော်ပြင်းတဲ့ပုံကိုနဲ့ပေါင်းတော့လူပြင်းပဲဖြစ်မှာပေါ့ဗျာအဲတော့လူပြင်းဆင်းဝင်သွားလိမ့်မယ်အဲလိုပြင်းတဲ့ပုံကိုရှောင်းဝိရိယရှိတဲ့ပုံကိုပေါင်းတကယ်အထုတ်နေတဲ့ပုံကိုလောကအလုပ်ပဲလုပ်လို့ဓမ္မပဲအလုပ်ပဲလုပ်လို့တကယ်အထုတ်နေတဲ့ပုံကိုပေါင်းမှသူကလုပ်ဖြစ်တယ်ပြင်းတဲ့ပုံကနဲ့ပေါင်းတော့လူပြင်းပဲဖြစ်တိုင်းအာမထုတ်ပြီးဘယ်လိုမှတရားမရနိုင် နောက်ဣရိယာပုတ်တိုင်းဝိရိယကိုဖြစ်စေအမြဲညှို့ကန်သောစိတ်ရဲ့ဒါဣရိယာပုတ်တိုင်းမှာပေါ့ပေါ့အသေးစိတ်မူရတယ်လည်းဒီတိုင်းပါသွားမယ်ထိုင်မယ်ရမယ်အိပ်မယ်ဒီဣရိယာပုတ်လေးမှာအမြဲတမ်းဟိုဝိရိယတန်ဖိုးစဉ်ဖြစ်အောင်စိတ်ထားမယ်ပြောတော့မလွတ်အောင်တတိတန်ဖိုးစဉ်ဖြစ်အောင်စိတ်ထားမယ်ပညာတန်ဖိုးစဉ်ဖြစ်အောင်စိတ်ထားမယ်ဝိရိယတန်ဖိုးစဉ်ဖြစ်အောင်စိတ်ထားမယ်အမြဲတမ်းပေါ့ဘယ်အမှုရမစို့ဘယ်အရာမစို့ငါမလွတ်ရအောင် လုပ်မယ်ဆိုစိတ်အားကိုအားလိုတာပေါ့နော်အဲ့လိုလုပ်ပြောအဲ့လိုလုပ်ဖို့ပြောတာအဲ့ဒီလိုလဲအထုတ်စေခြင်းတော့နောက်တစ်ခုကတော့ဝိရိယဓမ္မဝတ္ထု10မျိုး10ပါးဒါလေးလည်းကောင်းတယ်ဒါလေးလည်းဘုန်းကြီးတို့ဝိရိယဓမ္မ10ခုဒါလေးလည်းမှတ်ထားအောင်နော်ဝိရိယဖြစ်ကြောင်းဝိရိယဖြစ်ပေါ်လာအောင် စိတ်ထားနည်းလို့လည်းခေါ်ပါတယ်အဲ့ဒါကြီးကတော့သူအတွဲလိုက်ပေါ့ ကာမအလောကိစ္စနဲ့ပတ်သက်ပြီးတခုတည်းကလောကိစ္စတခုလောက်ပြီးတာပေါ့အဲ့လိုလောက်ပြီးတဲ့တခုတော့လောကိစ္စတခုအကြောင်းပြုပြီးတော့လောက်ပြီးသားလောကိစ္စတခုအကြောင်းပြုပြီးဘာဖြစ်လာဩငါမကိစ္စတခုပေါင်းနေလို့လုံနေကြတရားအထုတ်တယ်အလုံးပြတ်သွားတယ်ခုတော့အဲ့ဒီကိစ္စလည်းပြီးသွားပြီခုချိန်အစားကြီးငါစူးစမ်းအထုတ်လိုက်ဦးမှာပဲလုံနေကြတော့ခါတိုင်းတော့ဇွဲတင်းပြီးလုံလိုက်တာပဲ အဲ့လိုလုပ်ရင်ဒီဝိရိယတွေဖြစ်ပေါ်လာတယ်။တခါပြုကံတွေဖြစ်ခြင်းနောက်ဆိုတာလည်းဒီလောကိစ္စတွေကပေါ်လာနိုင်တာပေါ့။ပေါ်လာတော့နောက်မှဒီလောကိစ္စတွေတွေကပေါ်လာနိုင်တယ်။အဲ့လိုလောကိစ္စတွေပေါ်မလာခင်ကတော့တရားတော့ပေါ်လာရင်လောကတရားလောကပြောင်းမှာပဲ။ခုမပေါ်ခင်လေးတော့ငါတော့လောက်လောက်ထားမှတော်မယ်ဆို။အဲ့လိုဆင်ញံနှလုံးသွင်းပြီးတော့အာထုတ်နိုင်တယ်။ လောကိစ္စတခုပြုပြီးတဲ့ချိန်မှာလည်းဝိရိယတင်တဲ့သဘောပါပဲနော်နောက်ဖြစ်ပေါ်လာမဲ့ပြုကံဤအလောကိစ္စပေါ်ကံဤမှာလည်းအဲ့ဒါအကြောင်းပြုပြီးဝိရိယတင်တာပါပဲမကခီးသွားလာမှုခီးသွားလာပြီးစားဖြစ်ခြင်းခီးသွားကံဤခီးသွားလာပြီးစားဆိုတော့ငါခီးသွားနေလို့တရားလုပ်တွေပြတ်သွားတယ်အခုတော့ခီးသွားတဲ့ကိစ္စလည်းပြီးသွားပြီဒီချိန်လေးတော့တင်းတင်းရင်းလောက်မှာပဲအဲ့လိုလုပ်ရင်လည်းစိတ်ကတင်းလိုက်တဲ့အခါကျလှုပ်ဖြစ်ပါတယ် နောက်ခရီးသွားကနီးနေခြင်းဟောငါခရီးမခရီးသွားဖို့နီးနေပြီခရီးမသွားခင်လှုပ်ထောက်မှာခရီးသွားရင်ဒီလှုပ်တရတရားလှုပ်တရပြောင်းမှာပဲမသွားခင်လည်းတော့တင်းရင်လှုပ်မှာပဲအဲ့လိုလှုပ်ရင်လည်းပဲဝိရိယတန်ဖိုးစီဖြစ်ပြီးတော့မညာဖွညာရနိုင်တယ်လို့ဆိုတော့ပါကေလညကျမ်းမာကြီးနော်ခုကျမ်းမာတချို့ကျမ်းမာကြီးမကောင်းဘူးစေကုသလိုက်တော့ပျောက်ဟောငါကျမ်းမာကြီးမကောင်းစင်ကက ဒီတရားလုပ်ကတကယ်လုပ်ဖို့ခက်တာပဲနော်ဆေးတွေကခုခေတ်ဆေးတွေဆိုပုတ်ဆိုးတယ်နော်မိတ်နေတာလည်းများလုပ်ဖို့ကတော်တော်ခက်တယ်ဟောငါကြမ်းမိုင်မကောင်းတဲ့ခါမှာလုပ်ဖို့လုပ်ဖို့တော့စေပြီးတော့ဘုန်းကြီးရဲ့တပည့်လေးတစ်ပါးအကြောင်းပြောမယ်မန္တလေးနေတော့ကဘုန်းကြီးတို့ကတော့အရင်စောစီအထုတ်ပြတော့ပါလေနောက်ပိုင်းကကိုယ်နဲ့နေဆက်တဲ့ကိုယ်လေးတွေဦးစင်းလေးတွေရေးသားသွားရင် ပို့ပေးတာလို့တွန်းအားပေးတာလုပ်ပါတယ် သူကအဲ့ဒီဘုန်းကြီးတွေတပါးကျတော့တပည့်တော့တော်တယ်သူကဒါကြီးတော့မငယ်ပါဘူးကျမကြီးကမကောင်းရှာမကောင်းရှာတော့အကောင်လေးလိုမင်းတရားအထုတ်ချင်လားဒီမှာနောက်ပိုင်းစိတ်ဝင်လာအဲ့တော့အထုတ်ချင်တယ်ဒါပေမဲ့ဆက်ဆံရပါတယ်ကွာလုံးကလိုက်ပို့ပါမယ်တန်နေမြကုန်ကြခံပြီးလိုက်ပို့ပြီးမာဒီရေးသားရအထုတ်ပြီးပြန်လာနောက်တစ်နှစ်မှာ သူကတခြားကြောင့်မစိုးရင်တိုက်တဲ့ကလည်းအဲ့ချိန်မှာဘုရင်မစိုးရင်တိုက်တဲ့မှာရှိနေတော့နေမကောင်းပြီးတော့သူတို့ရရွာကြောင့်အရှိပင်ကိုသွားနေတာအဲ့နဲ့သူကလန့်ကြောင်ကြတော့အဲ့ကြောင်မှာခြေတော်လေးကြောင်ကြလို့ဘုန်းကြီးသွားကြည့်အာသူကမျက်လုံးကြီးပြူပြီးတော့ဘာမှကို အာမထုံနိုင်ဘုန်းကြီးတော့စိတ်ထဲကနေအာဒီကောင်တော့သေတော့မှာပဲလို့အဲ့လိုအောင်းမိမိတာပေါ့လေအဲ့ဒါနဲ့သူ့နာမည်သူ့ဘွဲကိုခေါ်ပြီး တရားမလို့ဆင်တယ်ကွာလုံးရကွာလို့အဲ့လိုမှာပြီးပြန်လာခဲ့တာနောက်တော့ကြောင်းအောင်လျော်ဆိုသူကမသိပါဘူးတခြားရှောင်းပြောင်းကုလိုက်တော့ပျောက်သွားပျောက်သွားတဲ့ကြောင့်ဘုန်းကြီးလာရောက်ကြတော့ရရှောင်းတယ်ဘုန်းကြီးတဲ့တပည့်တော်တကယ်အထုတ်ထားတာဘုန်းကြီးကခိုင်းလို့တပည့်တော်ရိတ်တာသွားအထုတ်တာ အခုလို နေမကောင်းတဲ့ခါအတွက်အထုတ်ဖို့ဆိုရည်ရွယ်တာဘုန်းကြီးတဲ့ အဲ့ဒီအချိန်တော့ဘုန်းကြီးလာမေးတဲ့အချိန်အတွင်းထဲမှာမောနေတာဘလို့မှကိုအထုတ်လို့မရဘူးမျိုးလုံးကြီးပြူးကြောင်ကြီးဖြစ်ပြီးတော့ဘာမှမပြောနိုင်အဲ့လိုဖြစ်တာအဲသူကတကယ်ကိုအဖြစ်ပြအမှန်ကိုပြောခဲ့တာဟုတ်တယ်တကယ်ကျမ်းမာကြီးမကောင်းလာရင်မလွယ်ဘူးအဲကြောင့်ကျမ်းမာကြီးကောင်းလာရင်ဩငါကျမ်းမာကြီးမကောင်းဘူးကတရားလုပ်တွေပြတ်သွားတယ်ခုချိန်တော့ငါအတိုးချလုံးပါပဲအဲ့လိုပြင်းပြင်းထန်ထန်တော့နောက်ကျမ်းမာကြီးကချုပ်တဲ့စာပြုတ်လာပြီး ဒါနဲ့စိတ်တက်ကြရမရှိဘူးနော်တချို့ဂျမားကြီးချိုးရင်းတဲ့ပုံပေါ့ကိုမသေးခင်လောက်မယ်ဆိုတဲ့ရွယ်ချက်နဲ့လောက်ပေါ့နော်မကြမ်းမာစားဖြစ်နေပြီယောဂဆွေးတွေဆွတ်ကပ်နေပြီသုံးဖို့တာမန်ယောဂပဲဆွတ်ကပ်တာပဲဖြစ်ဟောငါမကြမ်းမာစားဖြစ်နေပြီဒီတဲ့လဲသွားငါမလုံနိုင်မှဒီလိုက်မယ်ကြိုးကြိုးဆဆလုံပါမယ်အဲ့လိုလုံရင်ဒါတရားရနိုင်တာပါဝိရိယတွေတင်ဖြစ်တော့နောက်ပိန္ဒအစာဟာရလုံလောက်ဆောင်မရခြင်း နော်ဆာဟာရာကစီးပွားရေးတွေပြည်လဲနေတဲ့နိုင်ငံတွေရဒေတာကြီးတော့တော့ကောင်းတော့စီးပွားရေးတွေမပြည်လဲတဲ့ပုံကိုယ်တွေစီးပွားအလောက်ကမကောင်းတဲ့ပုံကိုယ်တွေအလောက်ကမကောင်းတော့စားတော့ရရလဲပြည်စုံမှာမလို့ဘုန်းကြီးတွေလည်းဒီတိုင်းပါပဲဓမ္မတွေကပြည်လဲမှာဘုန်းကြီးလည်းဆုံးကဆုံးကလုံးလောက်တော့ရနိုင်အဲလောကိုင်းကဆင်မပြေဘူးဆိုစားတော့ရလဲကြက်တဲလာတော့ငါကလည်းဝင်မရှိဘူးဆိုပို့ကြက်တယ်နော် စာရတွေလုံလောက်လောက်ဘုန်းကြီးတွေလည်းကြုံတာပဲဘုန်းကြီးတို့နိုင်ငံမှာဘုန်းကြီးဆိုင်လိုက်တွေဆိုတော်တော်ဒါတွေကြားနေရတာပေါ့စာရလုံလောက်တော့မရအဲ့လိုမရတဲ့ခါမျိုးဆင်ញံမှာစာရလုံလောက်မရဒါမျိုးစာရလုံလောက်မရပြီမဲ့ဟိုငါမှတရားထုတ်နိုင်တဲ့ခွင့်ရှိသေးတာပဲနော်ဒီလောက်ဒီလောက်တော့နေလို့ထိုင်လို့လည်းရနေစ조사အထုတ်မှာပဲဒီစာရ လုံလောက်မရကြီးကဘလောက်ကြာမှမသိဘူးဒါမှလုံလောက်တော့မရတဲ့ဟာကိုတောင်းကားယူပြီးတော့အထောက်ရမယ်ဟုတ်နော်အလွန်ပေါ်များလာတဲ့ခါမျိုးမှလည်းဟောခဏလွန်ပေါ်များတယ်ဆိုခဏပဲဖြစ်မှာပဲနောက်ဒီချိန်မှာရှားပါတိုင်းကလောက်ခက်လိုက်မယ်ဒီတော့ဒီချိန်မှာတော့တာနေမြစူးစမ်းလုပ်မှာပဲဒီကတော့ဘုန်းကြီးကျမ်းကျုံရေးမထားဘူးပေါ့နော်ဒီအကြောင်းအရာနဲ့ပတ်သက်လို့သင်္ကီတိတုတ်ဒီကနိကေမှာပါပါတယ်နော် တင်္ဂတိတုတ်အဲဒီမှာစာမျက်နှာဒီကနိကေ3ဒီကနိကေ3မှာ3အမြောက်မှာနေရာ10နှစ်မှာလည်းပါတယ်အင်္ဂုတ္တတတိယအောင်မှာ140ခုဒီတုတ်တွေမှာဒီဝိရိယဖြစ်ပေါ်လာစိတ်ထားနည်းဝိရိယဖြစ်ပေါ်လာပြုလုပ်တဲ့နည်းဆိုပြီး10မျိုးဒါလေးလည်းကောင်းပါတယ်ဒါလေးလည်းမှတ်ထားဖို့လိုပါတယ်အဲ့ဒါဆိုရင်တော့ဝိရိယတန်ဖိုးစဉ်ဖြစ်အောင်လုပ်နိုင်တာပေါ့နော်အဲ့တော့ချုံပြောရရင်တော့ဗျာ ဒီဝိရိယတန်ဖိုးစဉ်ဖြစ်အောင်ကိုအမြဲတမ်းစိတ်တွေညှို့ထားပါဘယ်ချိန်မှဆိုလုံလဝိရိယကိုမချပါနဲ့အမြဲတမ်းကို တင်းပြီးလောက်ပါအဲ့ဒါမှတိုင်းကိုလိုချင်တဲ့ပန်းနဲ့ရောက်တယ်ဒါဆိုစိတ်နဲ့အာရုံနဲ့မကတည်ရတော့ခတ်တင်းတင်းကိုလုံးမရပါတယ်ခပ်ပြောပြောခပ်ရောရောခပ်ပေါ်ပေါ်လို့ဘာမှမရဘူးဗျတော့သူမစိတ်နဲ့အောင်လေကတ်သွားရတာလေဥရပြညာလောက်မှကတ်တယ်နော်ဟိုလိုဆိုမကတ်ဘူး ဥရပြညာလောက်ရောက်ရင်တော့သူကဘယ်လိုဘယ်လိုအာယုံပေါ်ပေါ်သူကလိုက်ပြီးမှတ်နိုင်တယ်အာယုံကိုလည်းတတိကတ်နိုင်တယ်မှတ်နိုင်တယ်အထူးလည်းကြောင်းကြဆရာဆရာမလို့ပေါ်သမျှအောင်လည်းအသိစိတ်တွေကလည်းတိပါတိမှတ်တိရလေးလည်းလို့လို့ဖြစ်ဖြစ်ဖြစ်ဖြစ်သွားတယ်ဒီညာရောက်အောင်ကတော့ဘုန်းကြီးတို့ဝိရိယတန်ဖိုးစဉ်တင်ပြီးတော့လောက်အောင်ဝိရိယတန်ဖိုးစဉ်ဝိရိယမတင်မချင်းရတော့ရောက်ဖို့မလွယ်ဘူးနော် ဝိရိယတန်ဖိုးစဉ်ဖြစ်ပေါ်တာဥရပြညာနောက်မှာဖြစ်တယ်ပေါ့ဗျာနောက်ပီတိတန်ဖိုးစဉ်သွားကြအောင်ဆိုနော်အချိန်ရသမျှပြောတာပေါ့ဗျာအောက်မှာဆက်ပြီးတော့ကြည့်မယ်ပီတိတန်ဖိုးစဉ်ပီတိတန်ဖိုးစဉ်ဆိုတာဘုရားဟောအရင်ပြောမယ်နော်ဘုရားဟောကတော့ကိုယ်တန်တန်မှာပီတိတန်ဖိုးစဉ်ဖြစ်မဖြစ်ဟောဆင်ញံနှလုံးသွင်းကြည့်ကိုယ်တန်တန်မှာ ဒီပိဋိတံမှုဆိုတာဘယ်ချင်းကာလလောက်ကစဖြစ်လဲလို့မေးလို့ရင်တော့ခုနဘယ်လိုပါပဲဥဒဗျညာမှာစဖြစ်တာပါဒါကတော့ထကရာဖြစ်ကြောင်းနည်းတွေပြောတာပေါ့နော်ပထမဆုံးဘုန်းကြီးတို့ဘုရားကနေပိဋိတံမှုစဉ်ဖြစ်တာတွေကိုစပြောပါတယ်ကိုယ်တဏ္ဍာမှာပိဋိတံမှုစဉ်ဖြစ်မဖြစ်ဆင်ញနှလုံးသွင်းမှာပိဋိတံမှုဆိုနှစ်သက်သဘောကြောင့်ပြောတာပိဋိတံမှုစဉ်ဖြစ်ရင်ဖြစ်တယ်လို့ညာနဲ့သိအောင်ရှုပိဋိတံမှုစဉ်မဖြစ်ဘူးဆိုပိဋိပါပဲ ပီတိမဖြစ်ဘူးဆိုမဖြစ်ဘူးမဖြစ်သေးဘူးလို့တတိနဲ့ရှုမဖြစ်သေးတဲ့ပီတိတန်ဖို့ဖြစ်အောင်နော်မဖြစ်သေးတဲ့ပီတိတန်ဖို့စဉ်ဖြစ်အောင်ပါလို့ယောနိတော်မဆင်ញနှလုံးသွင်းရှုမှတော့ဆင်ញနှလုံးသွင်းမှုယောနိတော်မလီကာရတတိညာရှိမယ်ဆိုရင်ဒါပီတိတံတတိညာလွတ်နေတော့ပီတိတံဝိဇ္ဇမဖြစ်ဘူးပေါ့ဗျာအဲ့ဒီပီတိတံဝိဇ္ဇလေးကဘယ်ချိန်ကာလမှာပြည့်စုံမလဲဆိုတော့ရတ္တမယမှာပြည့်စုံမှာအဲ့တော့ပီတိတို့နှစ်သက်သဘောကြောင့် ဒီမတ်စိလိနာကိုများသောဖြင့်ဒီပီတိရလေဥရပရိယညာရှေ့ပိုင်းလောက်မှထင်ရှားဖြစ်တယ်ဒီအောက်ပိုင်းညာနေရတော့ဒါမထင်ရှားဘူးဟိုမှာကြပီတိပတ္တိတွေနော်ဝိပဿနာဉာဏ်ယူချောင်း10ပါးဆိုတဲ့နေရာမှာအဲဒီဥရပရိယညာရှေ့ပိုင်းမှာပေါ်တတ်တယ်ဒီပီတိကတော့ဝိပဿနာဉာဏ်ယူချောင်းပေါ်ပေါ်ပြဒီပေါ်မှာตาရတဲ့စိတ်နိကန္တိခေါ်တယ်ဒါကသာဝိပဿနာမှာအနောက်ရှက်ပေးတာပေါ့မတိုးတက်အောင်လုပ်တာပေါ့ဒါပေမဲ့ ဒီအဲ့ဒီချိန်ကာလမျိုးပီတိတွေကဖြစ်တာပါမဖြစ်နဲ့လို့ပြောလို့မရပါဘူးဟိုမตายရနဲ့လည်းပြောလို့လည်းမရပါဘူးတခါမှမတွေ့ဘူးတဲ့အလင်းနမိတ်တွေတွေ့မယ်နမိတ်တွေမျိုးမျိုးတွေ့တော့ပါဗျအဲ့ဒီဖရာဆိုင်တဲ့နမိတ်တွေတွေ့မယ်ယဟနာတွေတွေ့မယ်အစာရုပ်ပေါ့လေဒီလိုနမိတ်တွေတွေ့တိတ်ကျဉ်တတ်တယ်တိတ်နှစ်သက်သဘောကျတော့အဲ့ဒါမျိုးအဲ့ဒါမျိုးလည်းပီတိဖြစ်တော့ပါတယ်ဇံပိုင်းကြဇံပီတိတွေဖြစ်တော့ပါဗျာ အဲ့လိုမျိုးအဲ့တော့ဒီပီတိဖြစ်ရင်လည်းပီတိဖြစ်မှန်ကိုယ့်ကိုသိရမယ်သိမှပြီးသိအောင်ရှုပါတတိနဲ့ညာနဲ့မဖြစ်ရင်လည်းမဖြစ်မှသိအောင်ရှုရမယ်မဖြစ်သေးတဲ့ပီတိပါကြောင့်ပီတိတောင်းဝင်ဖြစ်ရောနိတော်မနိတိကာရကြောင့်ပီတိတောင်းဝင်စဉ်ဖြစ်လာမယ်ဒါဖြစ်ခြင်းရဲ့အကြောင်းကိုလည်းရှုရမယ်ဒီကဒီနေ့ပြောတယ်တတိတံတတိနဲ့ပညာနဲ့ရှုနေတော့ဒီတတိတံကိုပေါ်ပြီးပြောပေါ်ပြီးပြော ပေါ်ပြီးပြော နော်ပီတိလေးပေါ့လေပီတိလေးကပေါ်ပြီးပြောပေါ်ပြီးပြော ဘာဖြစ်လို့ပေါ်ပြောက်ဖြစ်ပေါ်လာလဲယောနိတော်ဆင်ញင်နှလုံးသွင်းခြင်းကြောင့်မဆိယနဲ့ကတ်သွားမယ်ကတ်သွားလို့ရင်ဒီအာယုဘောမှာနှစ်တဲ့သဘောကြတာလေးဖြစ်မယ်နှစ်တဲ့သဘောကြတာလေးရှုမယ်ယောနိဆင်ញင်နှလုံးသွင်းမှုကြောင့်ကိုပီတိဖြစ်လာမယ်ဒီကဆင်ញင်နှလုံးသွင်းနေတဲ့ပြီးတတိနဲ့ပညာလည်းပျောက်သွားမယ်ပီတိလေးလည်းပျောက်သွားပေါ်ပြီးပျောက်ပေါ်ပြီးပျောက်အကုန်လုံးမြင်ပါတယ်အဲ့လိုမြင်အောင်ရှုရတော့အဲ့လိုရှုမှဖို့သူကတိုက်တွန်းသွားတယ် နော်နောက်ပြီးတော့ဘုန်းကြီးတို့ဗာပြောခြင်းလဲဆိုဒါကတော့ဒီပိဋိတံဖို့စဉ်ဖះရှုမှတ်တယ်ဖះဟောထားတဲ့အတိုင်းပြောရတော့ပိဋိတံဖို့စဉ်ကဘယ်မှာစပြီးဖြစ်တယ်လဲဆိုဥရပြညာကစဖြစ်တယ်နော် သစ္စာလေးပါးကိုပိုင်ပိုင်နိုင်နိုင်သိတာက အောက်ထိဆုံးနေနဲ့ညာနေနဲ့ပြဥရပြညာတော့ကစပြီးသိပါတယ်တဲ့ဥရပြညာမှာဘာလို့ဖြစ်တာလဲယုတ်တရားနံတရားတွေကိုဖြစ်တိုင်းဖြစ်တိုင်း သိနေလို့သူကဖြစ်မှုကိုလည်းသိတယ်ပြတ်မှုကိုလည်းသိတယ်ယုံနာတရားတွေဖြစ်ပေါ်လာရင်ဖြစ်ပေါ်လာတာလည်းသိတယ်ပြတ်သွားတာကိုလည်းသိတယ်ပေါ့ဒါဆိုလို့ရှုမှတ်တိုင်းရှုမှတ်တိုင်းမှာသူကငကိုယ်တော့ဆိုရင်ဝင်လေထွက်လေရှိရင်လည်းတော့ဟောတရှုတခြိုက်တယ်ပေါ့ဒီပေါင်းတဲ့ပိန်နဲ့ဝါယုဒရှင်နဲ့တပေါင်းတပိန်နဲ့မြင်တွေ့တယ်ခြေလားနဲ့ဆိုရင်တော့တလှနဲ့ပေါ့ကိုွေးတဲ့ဆနဲ့ဆိုတကွေးတဲ့တဆနဲ့တွေ့တယ် အဲ့ဒီဥရပြညာလောက်ရောက်ပြရုပ်တွေအနံတွေအများကြီးပဲဖြစ်တာတရှုတရှိုက်ထဲမှာအများကြီးဖြစ်တယ်တဖောင်းတပိန်ထဲမှာအများကြီးဖြစ်တယ်ခြေတလန်းတွဲမှာအများကြီးဖြစ်တာဟောအပိုင်းပိုင်းပိုင်းပိုင်းပိုင်းနေမြင်တာဒီငွေလေးဒီလိုဆင်းဆင်းဆင်းဆင်းဆင်းမြင်တယ်ခြေတလန်းတွဲမှာလည်းအများကြီးပဲယုံတာနေမြင်တယ်တချို့ယောဂီတွေဒါကိုကိုယ်တိုင်ကိုကြောက်မြင်တော့သူတို့ရှောက်တာတွေတွေ့ရအဲ့ဒါတွေကဒီတမျိုးနဲ့တွေ့ရမှာမဟုတ်လို့အကုန်လုံးသူကဒီညာလောက်ရောက်ရင်အကုန်လုံးတွေ့တယ် ဥရပြညာနောက်ပိုင်းလောက်မှတွေ့တယ်ဒါကြောင့်အဲ့ဒီချိန်မှာဥရပြနောက်ပိုင်းလောက်ဆိုရင်အစလည်းဆုံးဒါတွေအကုန်အကုန်တွေ့နိုင်တယ်ဆိုဘုန်းကြီးတို့ခဏမကြာခဏပြောပြပါတယ်အဲ့ဒီပိုင်းအဲ့ဒီပိုင်းလောက်ရောက်သွားရှုမှတ်လို့လည်းကောင်းတယ်အဲ့ကြပီတိတွေတော်တော်ဖြစ်တယ်ပီတိ၅မျိုးလောက်တည်းဖြစ်တယ်အချို့လည်းတစ်မျိုးတစ်မျိုးအကုန်လုံးလောက်နှီးပါဖြစ်တာပါပဲအဲ့ဒီချိန်မှာအပိုင်းပိုင်းနဲ့ဟိုငကိုတော့ဆိုတဖောင်းတပိန်နဲ့နော်အဲ့ဒီချိန်မှာအများကြီးတွေ့လိုက်တယ် တရှုတခြားတွေမို့အများကြီးတွေ့မှာတလှမ်းနဲ့မို့အများကြီးတကွေးတဆန်တော့အများကြီးတွေ့တာပဲအဲ့ဒါမျိုးမှတ်ထားမယ်နော်အဲ့တော့သူကသစ္စာလေးပါးသိတယ်ဆိုတာလေးကိုတော့ဆရာသမားတွေကဘာမှဖြည့်ဖြည့်ရှင်းချက်ပေးလာလေဆိုဒီယုံနံတရားတွေဖြစ်ပေါ်လာတာဖြစ်ပေါ်လာတာဇာတိဒုက္ခပေါ့ပျောက်သွားတာမရဏဒုက္ခပေါ့ဒုက္ခသဘောလေးတွေရှင်းပြဒါဒုက္ခသစ္စာပေါ့ဖြစ်ချင်းပြည့်ချင်းဒုက္ခသဘောတရားတွေစပြီးသိလာဒုက္ခသစ္စာ အဲ့တော့ဒုက္ခသိပြီးတော့ဒီပေါ်မှာตาရနေတဲ့တဏှာကိုဒါကိုလေဒုက္ခသိလိုက်ဒီဒုက္ခသိခြင်းကြောင့်ဒီပေါ်မှာตาရတဲ့တဏှာလည်းငြိမ့်သွားအဲ့ဒီတဏှာကသမှုရိယသစ္စာပေါ့ဒုက္ခနဲ့သမှုရိယချုပ်ငြိမ့်တဲ့သဘောတွေမြင်သွားဒါនិရောဓသစ္စာပေါ့နောက်တစ်ခုကတော့ဒီဒုက္ခနဲ့သမှုရိယချုပ်ငြိမ့်ဖို့ဘာလို့ရမလဲနိဗ္ဗာန်និရောဓသစ္စာမျက်မှောက်ပြုဖို့တော့ဘာကျင့်ရလဲဆိုမဂ်ကင်၈ပါးလမ်းစဉ်ကြည့်ရတော့ဗျာအဲ့ဒီနည်းနဲ့ အဲတော့ပြောချင်တာမှတ်ထားဝေရကအောက်ပိုင်းဉာဏ်တွေဟာနာမရူပပရိစေတဉာဏ်ပစ္စယပရိကဉာဏ်သမ္မာတရဉာဏ်ပေါ့အဲ့ဒီဉာဏ်ဒီအောင်ကတော့ရှုမှတ်လို့မကောင်းဘူးဗျရှုမှတ်တာတော်တော်မကောင်းတာဥရပြဉာဏ်လောက်ရောက်မှရှုရတာကောင်းတာရှုစရာအာယုံကလည်းအလိုလိုပေါ်နေတယ်ရှုသိစိတ်မှလည်းရှုမှတ်သိစိတ်ကလည်းကြောက်ကြဆိုင်စရာမလိုလိုသိနေတယ်နော်ပေါ်လာရင်ရှုသိစိတ်ကလည်းသိပြီးသားဖြစ်နေရှုစရာအောင်နဲ့ရှုသိစိတ်မျိုး ကပ်မိသွားတယ်ကပ်မိသွားတဲ့အခါတမာရီဖြစ်တယ်တမာရီဖြစ်လာပီတိလေးတွေဖြစ်လာတော့ဗျာဒါပီတိတမောစဉ်ဖြစ်ပေါ်လာတဲ့ချိန်နော်အဲတော့ဥရဗျာညာမှာပီတိတမောစဉ်ဖြစ်တယ်ဒီလိုလိုမှတ်တာနော်ဟို6နိုင်ထိုးသွားဒီနေ့ဟောပြောဆုံဆုံမှတဲ့တရားတော်များကိုဈာနာအတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။